သောတာဝေဒနာသုံးခုညာတော်များအကြောင်းပြုမြတ်စွာဘုရားကအထင်ချင်းမို့ရာခွင့်ပြုတော်မူခဲ့တယ်အဲဒီခွင့်ပြုခြင်းအကြောင်းပြုပြီးတော့သရာပြားနဲ့ပြည်စုံတဲ့ပုဂ္ဂိုလ်တွေကအထင်သင်္ကားများပြုလို့မြတ်စွာဘုရားလက်ထက်တော်ကာလမှာစပြီးယခုတိုင်အောင်တထင်ချင်းနဲ့အစဉ်လာတွေပြည့်လာမြတ်စွာဘုရား နိမိတ်ကာလဆိုတော့ငငန်းနေသူသားမျိုးကဆုံးဖြတ်ပြီးတဲ့နောက်ကာလပါပဲအဲဒီဘာသာရေးညီနောင်တိုင်းကိုစပြီးတော့ပေါ်လာတာကတော့သူကသဲပါတယ်သာသနာဥစတာပါပဲဒီနေ့ကဝါတော်ရှင်ထဲမှာသင်ကြတော့အချင်းချင်းနည်းနည်းဟောရတယ်ခုနည်းနည်းလေးတော့သူတို့ရဲ့အကြောင်းလေးနည်းနည်းပေါ်အောင်ထည့်ပြီးတော့နည်းနည်းဟောရအောင် မြတ်စွာဘုရားတရားဖြစ်ပြီးတော့နောက်ဝါဇေလာကြီးနေ့မှာသမဇ္ဇာတရားဟောသစ္စာရင်၅ဦးအမှုပြုပြီးတော့ဗမာရနတ်တွေတရားနာကြအဲ့ဒါကြတော့အလုံးကြည့်ပြီးသားပါပဲအဲဒီနေ့ဝါထဲမှာ

သာသနာပြုစေလွတ်တော်မူပါတယ်တလန်းလေးကိုနှစ်ပါးမသွားကြနဲ့တလန်းတော်သမြို့တရားတော်တဘာကြီးတဘာကြီးတော်ကြသာသနာတော်ညံ့နှံ့ပဲအောင်တရားတွေပွဲတွေနည်းနည်းကျင်းပနိုင်အောင်တဘာကြီးတဘာကြီးကြွဝေအမိန်သွေးတဘာကြီးတဘာကြီးကြွတော်မူကြနောက်တော်ရကိုယ်တော်ငါလည်း ဥရဝေလာတောင်းမှာပြီးတဲ့ဥရဝေလာကတော့အမှုရှိတဲ့လက်သေးတဲ့ခံကိုထွက်ပြီးတော့တရားဟောဖို့အတွက်ဥရဝေလာတောင်းစီကိုကြွတော့မူပါရဲ့အဲဒီကြွတဲ့လမ်းခရီးတနေရာမှာလမ်းကဘေးဖဲ့ပြီးတော့တောတစ်ခုမှဝင်လမ်းဘေးနားတွေမှာပဲတောတစ်ခုမှဝင်ပြီးတော့သစ်ပင်ကြီးတစ်ခု ဒီကောင်းတဲ့သစ္စာကြီးတစ်ခုအောက်မှာမြတ်စွာဘုရားတရင်သုံးဆိုင်နေတော်မူသောအဲဒီကာကာလဘာရဝေဒီညောင်းသုံးနေဆိုမင်းသားတို့ဒေဝနီပောဒရာမင်းကြီးနဲ့အဖေးဒီညီဒီဘုရားပါဘုံမရပါဘူးညီတွေနဲ့တူပါအငယ်ဖြစ်ပါလိမ့်မယ်ဘာဒုနာဆိုတော့ပါဠိမှာတော့ဘာဒုကညီတဲ့ဖြစ်ကိုယ်လည်းဖြစ်တာပဲနော်ညီတွေပဲဖြစ်ပါလိမ့်မယ်

။သာပေကြီးခေါ်လာတဲ့အမျိုးသမီးကဒီကြီးတွေယူပြီးတော့တိတ်တိတ်ထွက်ပြေလို့အဲဒီမျိုးသမီးလိုက်ကြာကြတာပေါ့။အဲကြာတော့လိုက်ကြာရင်းနဲ့မြတ်စွာဘုရားတွေ့တော့မြတ်စွာဘုရားမေးဘုရားမဘာမနာပြီးမှာဘောလို့တော့ယူပြီးပြီးတော့မေးပေါ်ရတယ်တော်ရည်ရဲ့ဆိုတော့အပိပန်းတိဧကအိဋ္ဌံပတိယ ဗန္ဒေရှင်ဖရာအပိဗန္ဒေဘဂဝါဧကံအိဋ္ဌိပါတိယဗန္ဒေရှင်ဖရာဘဂဝါဘုံတော်ကြီးတော်ရှင်ဖရာသည်ဘဂဝါဆိုတာကဘုရားမသိလို့တော့မဟုတ်ဘူးဘဂဝါဆိုတာကသူတို့အိန္ဒိယကယမနာပိသစပြီးတော့ရိုသေလေးနဲ့ပြပါတယ်ဥစ္စာဘဂဝါလို့ခေါ်တယ်ဘဂဝါဆိုရင် တရားလည်းသင်လည်းပုဂ္ဂိုလ်အားပဲနာကြည့်တယ်ပုဂ္ဂိုလ်အားပဲနေလည်းပဲပုဂ္ဂိုလ်အားခေါ်တာပဲနေတို့လာတို့ဒါတွေလည်းဆိုပုဂ္ဂိုလ်အားခေါ်တာညထဲမှာတောင်မှကလုံးငယ်ကြီးတော့ပုဂ္ဂိုလ်အားခေါ်တယ်တို့ကတော့လေးနဲ့ပြောလို့ဆိုပုဂ္ဂိုလ်အားခေါ်ဒါတော့သတိရဟန်းဖြစ်လို့အလေးနဲ့ပြောတဲ့အနေနဲ့ခေါ်တာဘုရားမှတော့သူတို့မသိသေးပါဘူးဘုရားပုံမှန်တော့သူတို့မသိသေးဘူး ဗန္တေရှင်ဘုရားဘဂဝါဘုံတော်ကြည်တော်ရှင်ဘုရားဒီဧကံဣဒိမျိုးသမီးတယောက်ကိုအပိပတေယမြင်တွေ့ပါသလားရှင်ဘုရားသူမေးကြ။မိမတယောက်များလည်းမမြင်ဘူးလားဗျာ။ဒီမှာတော့လည်းမမြင်နိုင်ဘူးလားလို့မေး။ဘုရားသာသနာဝင်ပုဂ္ဂိုလ်တွေအမြင်နဲ့ကြည့်လို့ရှိရင်တော့ဒီမင်းသားတွေတော်တော်ရိုင်းတဲ့မင်းသားတွေပဲလို့ပြောကြရပါပဲ။အဲနဲ့ ရသဗျာသွားပြီးမိမတယောက်ကြောင်းသွားမယ်ဒါတော့အားမကြတာအမေးတယ်မမေးလိုက်တဲ့ကောင်သွားပြီးတော့ဒါပေမဲ့လို့ဘုရားသာသနာအကြောင်းဘာမှမသိတဲ့ပုဂ္ဂိုလ်တွေအနေနဲ့ကတော့ဒီလိုဖြစ်မှာပါပဲလူကြီးတွေဒီလိုဖြစ်မှာဆရာမလည်းမသိဘာမှလည်းမသိဒီလိုဖြစ်မှာအဲဒီတော့မြတ်စွာဘုရားမိန့်ကြီးရဲ့မင်းသားတို့ ဘာအကြောင်းကြောင့်ဒီမိမတယောက်မေးရတာလဲတော့မေးတော့အာဒီမိမပြောတာသူရှိပြီးပြီးတော့ထွက်ပြီးတော့အဲ့ဒါသူတို့လိုက်ရှားနေကြတယ်လို့ပြောတော့အဲ့ဒါကနေမင်းသားတို့ပြောက်နေတဲ့မိမတယောက်ကိုလိုက်ရှားတာနဲ့ပြောက်နေတဲ့မိမိကိုယ်ကိုလိုက်ရှားတာဘယ်ဟာကပူကောင်းတော့ တကယ်ဆိုတော့ဒီများပြောက်တာလေးကကိုကူကကိုပြောက်နေဘူးမဖြစ်ဘူးဖြစ်တယ်ကိုကိုယ်တိုင်ပြောက်နေလို့ရှင်တာဆဲတာဟုတ်ကိုကိုယ်တိုင်တို့နဲ့ကိုယ်ပစ္စည်းပြောက်ရင်ကိုခဲတာနာခဲတာဆိုတာအဲမင်းသားတွေကသဘောပေါက်တယ်ကိုကိုယ်တိုင်ပြောက်နေကိုယ်ကိုကြာတာတော့ကိုကောင်းတာပဲသဘောပေါက်တာကိုယ်ကိုကြာတာပိုကောင်းပါလေဗျာလို့ဆိုတော့ဒီကလည်းမင်းတို့ဆိုင်ရဟာကိုယ်ကိုကြာဖို့ကိုတရားဟောမယ်ဆိုညတာကြာတရားဟော ဘာတွေဟောတော့ဆိုတော့သင်တိုင်းဟောနေကြတိုင်းပါပဲဒါနာကထာပြုစုခြင်းအကြောင်းဒီလကထာပြီးတော့ဆောင်ရွက်ပြုစုခြင်းအကြောင်းသက္ကာကထာဒါနာတိလကုသိုလ်ကောင်းမှုကြောင့်နာပြည်ရောက်နာပြည်ချမ်းသာလေးခံစားနေရတဲ့အကြောင်းအဲကာမဂုဏ်အာယုန်နဲ့ခံစားပြီးတော့နေရတဲ့အကြောင်းဟောပြီးတော့အဲ့ဒီကာမဂုဏ်တွေလည်းပဲအာမကိုရဘူးကာမဂုဏ်တွေဆိုတာပြင်းများတယ်ကာမဂုဏ်တွေဆိုတာ အပ္ပတာရမာယာဝဲကနည်းနည်းသာရှိတယ်ဘုဒ္ဓကသင်ရဲကများတယ်ဘုဘာယသာသင်ပန်းရပူပန်းရတာတွေကများတယ်မြတ်စွာဘုရားဟောဟုတ်တယ်ကောင်းလို့မြတ်တရားလိုက်ဒီစဉ်းစားကြည့်ဒီကလည်းဒီတိုင်းနဲ့ဒီလည်းဒီတိုင်းနဲ့ကမကုန်ဘူး။အာရဇရာကနည်းနည်းများများရှိတာမဟုတ်ဘူး။ ဘူမာယပင်မာယဆင်းရဲတာတွေကများတယ်နာမည်အင်ဒါဆင်းရဲရဲဇာမဝေမကာမဝအာယုန်တစ်ခုကောင်းကောင်းလေးရဒါလည်းမြဲဒီကမုတ်တော်ကြပြောက်ပြည့်သွားသူညတာတွေကရှိသေးအဲဒီကာမဝအာယုန်နဲ့ဆိုတာကလူတိုင်းလူတိုင်းကလိုချင်နေတော့ကိုယ်မှာသိမ့်ပိုက်ခါလို့ရှိရင်လူမရဲမဲ့ပုဂ္ဂိုလ်တွေဒါရရတဲ့ရှိသေးအများကအန္တရာယ်များပါတယ် ကာမအံကိုရဘူးဆိုကြောင့်ကာမဂုဏ်တွေအပြင်နဲ့ဆိုကြဟောကာမဂုဏ်တွေကလွတ်မြောက်တဲ့အကျင့်ဟာကောင်းတယ်လို့လွတ်မြောက်တဲ့အကျင့်ဉာဏ်ကြည့်ရင်ကောင်းတယ်ဉာဏ်ကြည့်ပြီးတော့သံတရားတွေကာမဂုဏ်အာရုံတွေအပြင်ပြီးတော့သံတရားတွေရောက်ပြီးတော့နေတာကောင်းတယ်လို့ကံချမ်းသာတွေကောင်းမှုတွေနဲ့ဆိုကြဟော သံဃာနဲ့တို့သိကောင်းတာဝိစွာကာမေဝိစွာအကုသလေဓမ္မေယိပါဝိတကံပဝိစာရဝိဝေကသံဒုတိဒုက္ခံပထမံဇာနံဥပါဒံမေဇာဝိရတိဒါရင်နာဒီနဲ့တဲ့သက်ကလုံးလေးသိကောင်းတာပဲကာမေယိဝဒုက္ခပါသိလေသာဓမ္မတော်မှာဝိစေဝသင်္စီရသာလင်လောကလူတွေကကာမအာယုန်တွေလောက်တာကြည့်ကြတော့ကာမအာယုန်တွေနဲ့ တွေ့ကြုံခံစားနေရတာအကောင်းဆုံးပဲလို့အဲ့ဒါရင်တော့ပဲလိုက်ပြီးတော့တကောကောင်းနဲ့လိုက်နေကြရှင်သေးတော့ဒီကမအာယုတွေကမမကောင်းတာမဟုတ်ဘူးသူကကြိုက်နေလို့ဒါပဲမကြိုက်ရင်ဘာမှမကောင်းဘူးလုပ်ဖို့ကြီးပဲဉာဏ်နာပေါက်နေတဲ့ပုဂ္ဂိုလ်ရားလို့ပုတ်ရတယ်မရတဲ့ပုဂ္ဂိုလ်ပုတ်ကြမလိုပါဘူးသူကရားတော့ပုတ်ရတော့သက်တာတယ်လို့ တာတိုင်းတာဘူးအဲလိုပဲကာမဂုဏ်စိတ်နဲ့မြင့်တဲ့ကာမကိလေသာရှိပြီးတော့နေလို့ဒါတွေကကောင်းတယ်လို့ရှင်းနေတာဘာမှကောင်းတာမဟုတ်ဘူးအဲဒါကဒီမကောင်းတဲ့ကာမကိလေသာတွေကာမအာယုဝတ္ထုတွေမှရှင်းပြီးတော့နေတယ်ဒီကချမ်းသာအနံကောင်းတယ်ကာမချမ်းသာနဲ့စလို့ရှိရင်အတိုင်းမတိကောင်းအာဟုတလေဓမေအာဟုတောတရားတော်မှာဝိသဧဝပြည့်စုံတာလည်း ဇာဘာရနာမေရဥရိဇကုဇဝိသေဇာဆိုကြတဲ့ယောရဏအကုသိုလ်ကြားတွေလည်းကျင်းတယ်ဇာချမ်းသာကြောင့်လည်းဒါသိတော့တယ်ဒီဒီပဲမှမပြတ်နိုင်ဘူးချမ်းသာတွေချမ်းသာတဲ့ဒီအရှင်မပြတ်ဖြစ်သာဝိတတံကြာမြင်မှုလည်းရှိတော့သာဝိသရံသုံးသဆင်းရဲမှုလည်းရှိတော့ဝိသဇံဒုတိယကံ နိဝရဏတို့မှာသင်္စိတ်ခြင်းကြောင့်ကျေတော့ချမ်းသာလည်းရှိသည်အဲနိဝရဏသင်လို့ချမ်းသာတယ်ဒီလောကမှာချမ်းသာတယ်ဆိုတာကနိဝရဏတွေနဲ့ပြောရည်ပြီးတယ်အခုချမ်းသာအခုပဲပူပါနဲ့အခုချမ်းသာလည်းအခုပဲပူပါနဲ့သိမအေးဘူးဘာနိဝရဏကိစ္စတွေကုန်ပြင်းနေတော့အများအားချမ်းသာသာချမ်းသာဝင်စားနေလို့ရှိရင် တနာယီဝင်စားနေတနာယီလုံးလုံးဇက်တိုက်ချမ်းသာနေတာမှန်ကောင်းတယ်တနာယီ၃နာယီ၄နာယီ၅နာယီဒီနေ့လုံးလည်းပဲသူကအနေနဲ့ပုဂ္ဂိုလ်တွေဝင်စားလို့ရတယ်အခုယောဂီပုဂ္ဂိုလ်တွေလည်းပဲတရားထုံးနေတယ်အဲဒီဇံမဟုတ်သေးတာမဝိပဿနာကလည်းပဲသင်္ခါရုပ္ပခါတို့ကြကောင်းနေတော့သိဉာဏ်ကြတာရှုမှတ်နေလို့ချင်းဖြင့်တနာယီတော့လည်းပဲဇက်တိုက်ချမ်းသာနေဝိပဿနာချမ်းသာနေတာကောင်းတယ် ဘာနဲ့မှမယုံသိကောင်းတယ်လို့အဲဒါကြောင့်လူရဲ့သားကြောင့်ဖြစ်တဲ့ဒီဝရဏမျက်စိကြောင့်ဖြစ်ပြီးတော့နေတဲ့သံသာလည်းဇက်တိုက်သံသာနေတဲ့သဘောတရားလည်းပါဝင်နေတဲ့ပထမဇာနာဥပါဒမေဇာဝရတိပထမဇာနာရောက်ရင်လည်းအဲ့ဒါရဟောတော့တော့အဲမေးကြည့်ပြီးဟောရင်လည်းဟောမှပေါ်တယ်မင်းတို့ကာမဂုဏ်အာရဏဘလောက်များဆန်းတာလို့ဒီလိုမျိုးပါပဲသာမပုံမှာတော့ အောင်အာယုံခံခံရလို့မင်းတို့ဇနာကြီးလုံးလို့ဇက်တယ်များဆန်းတာနေရလား၅မိနစ်ဆန်းတာနေရလားမင်းတို့မေးကြတယ်လေဆန်းတာဘူးဒီထဲမှာသွေးရင်ကြဘူးသွေးကြတယ်လည်းရှိတယ်ကိုယ်လိုတယ်ဘာမှလည်းဖြစ်တာမဟုတ်ဘူးဆန်းတာအဲဇန်ချမ်းသာကတော့ဇက်တဲ့ချမ်းသာလားအဲ့ဒါကိုချမ်းသာပြီးတော့ဟိုတရားလည်းပဲ သာသနာ့ဘာသိကြီးတွေကညဆိုရေပြောရညဆိုရေဗိညာရမင်းကြီးတို့ဆန္ဒပါမလားဆိုပြီးတော့မေးတော့ညဆိုရေပြာမေးတယ်သူကတော့လောကီဆန္ဒတော့မြင်တော့ဘူးညဆိုရေကတော့တော်တဲ့တောင်းတဲ့နေရာတော့မဆန္ဒဘူးလို့သူကဆင်းတာဘူး အဲမြတ်စွာဘုရားမေးတယ်ဒိဋ္ဌိရာကမင်းညာတဲ့ဆင်းနဲ့မရောပဲနဲ့တရက်ပါလုံးနေရောညရောသာဆင်းမှကိုဆင်းရဲ့ဆင်းရဲ့မကြည့်ပဲနေနေမှမလားကိုဆင်းရဲ့ဆိုတာကညောင်းတာပူတာနာတာကျင်တာတိုက်ဆဲတာရာယနာဒီလိုပါလေးကိုဆင်းရဲ့ပေါ်တယ်ဒီမှာဘောဗိန္ဒရာမင်းကြီးလည်းသူကလည်းသူ့နဲ့သားနဲ့ဆိုတော့ညောင်းတာပူတာနာတာကျင်တာတိုက်ဆဲတာရာတာလည်းဒီမှာပဲကိုဆင်းရဲ့ဘယ်နဲ့မှမတတ်နိုင်ပါရဲ့သိရမှာ ဒီကဘုရားကူတဲ့ဆိုင်နေရတယ်ဆိုမြင်နိုင်ပါဘူးမမြင်နိုင်ဘူးနေရီပုဂ္ဂိုလ်တွေသိချင်းရတာလည်းပဲသိချင်းရလည်းသိဆိုတော့သူ့လိုတိုင်းမပြည့်တာတွေငယ်တွေရှိမှာပေါ့အဲဆိုရင်ဒီရတဲ့ဆင်းရဲတွေရှိမှာပဲဆိုရင်ဒီဝါရတာတွေငယ်ရှိနေတဲ့ပုဂ္ဂိုလ်တွေဒီရဒီရဒီရအန္တရာယ်ပါလေတဲ့အကြောင်းနဲ့ဆိုရင်ဒီဝါရဒီဝါရတွေရှိမှာအဲဒီနေ့လုံးရက်တဲ့ဆန်းသာပြီးတော့ဖြစ်နေနိုင်မှာမလားလို့ပြောတော့ဖြစ်နိုင် နည်းနည်းတော့ဒါလည်းပြနိုင်တာသုံးနေနေနေနဲ့ဆောင်းနေခုနေနေမပြနိုင်ဘူးညဇာတရားငါတို့ညဇာတရားများမှာတော့တဲ့ဒီလုံးလုံးလည်းပဲဇေတချမ်းသာကြီးဖြစ်နေနိုင်တယ်နေရက်၃ရက်၄ရက်၅ရက်၆ရက်၇ရက်ဒါလည်းဖြစ်နိုင်တာပဲသမဘာလားသမဘာဝင်စားနေအဲ့ဒါဖြစ်နိုင်တယ်ယောရသမဘာဝင်စားနေလည်းဖြစ်နိုင်တယ် သက်သာတရားလူတိုင်းနိုင်နေတာအခုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေလည်းနိုင်နေတယ်လို့ရှိရင်ဒီလိုတရားနှစ်ရက်လောက်တော့သူကဖြစ်နိုင်တဲ့သဘောရှိပါတယ်နာကြတယ်အဲဒါမြစ်သမဒုက္ခကာမဂုဏ်မှဆင်းရောက်ခြင်းချမ်းသာကာမဂုဏ်မှဆင်းရောက်ပြီးတော့ဇန်ချမ်းသာရေဝိပဿနာချမ်းသာရေမေချမ်းသာရေဒီချမ်းသာရေကြောင့်မြတ်စွာဘုရားဟောရဲအဲလိုဟောတဲ့အခါမှာ ဘာသာဝင်ညီနောင်ဆုံးနန္ဒတွေကသဘောကျတယ်။ညာတော်သဘောပေါက်သို့တော့ကမကျမ်းနာဘူး။မြတ်စွာဘုရားကအရာဆိုတော့သူတို့အလိုက်သိပြီးတော့သူတို့နားလည်တဲ့သဘောတွေကိုအကုန်လုံးပေါ်ပြီးတော့ဟောတာဟောဟောတာသူတို့သဘောကျပြီးတော့နေတယ်။ကာမစိတ်ကြ။အကြံတော်စိတ်ကြီးနေပြီတဲ့။ဒုညာကြမှာလည်းဆိုစိတ်ကြမှာနေပြီ။ဒီလိုစိတ်ကဒီလိုမင်းညာမင်းညာလို့ဒီလိုဆိုလို့ ောတဲ့ပုဂ္ဂိုလ်ကဒီလိုဆိုရင်အဲ့ဒီလိုဒီလိုဆိုရင်လည်းဟောရဟောရလိုက်ပြီးတော့နှလုံးသွင်းတယ်ဘယ်မှမသွားဘူးဒီကောင်းစီတာများဗရင်စီရာကအလိုရှိတိုင်းနန်းကျိုးလေးတွေပါလေးတွေလုပ်လို့ရတယ်လို့ပဲသူကဆိုရင်ဆိုရင်ပါနေတာပါအဲ့ဒါမြေတူစီတာမြညာနာစိတ်နဲ့ရှိနေပြီးတော့ဝိနိဝရဏစီတာနိဝရဏလည်းကျင်းနေပြီရဲ့ဥဒေတာစိတ်က ဝမ်းမြောက်တက်ကြွနေပြီတဲ့မြတ်စွာဘုရားဟောတဲ့တရားနာရတော့လူတရားညွှန်နာမှမနာဘူးပဲမြတ်စွာဘုရားဟောတဲ့တရားနာသဘောလည်းပေါက်တယ်ခေါ်တာလည်းပဲအဲသဘောကျပြီးတရားအပိုင်းရောပါအကုန်လုံးပါတယ်တရားတဲ့စိတ်ဝင်စားပြီးတော့စိတ်ကိုရှင်ပြီးပြည့်ပြည့်တက်ကြွနေအခုတော့မှဘုန်းကြီးတို့ဟောတဲ့ခါကလာတရားကိုလူလူလားလားနဲ့နားနေတဲ့ပုဂ္ဂိုလ်တရားနာနေရင်ဒီလိုတက်ကြွတဲ့စိတ်ကိုဖြစ်လာပဲဒီလိုတွေပါလေဖြစ်တယ်သူသင်ရင်းတဲ့ခါလဲ ဒါသဘောကျတယ်ပါဠိပြောတဲ့ကားနဲ့သဘောကျတယ်အနည်းလေးပဲပြောနေတာလည်းသဘောကျသူတို့ကိုယ်ရင်းနဲ့တိုက်သွားတဲ့အခါကျရင်ပိုးပြီးသဘောကျတာပဲအဲဒီတော့စိတ်တွေတက်ကြွနေပြီဥဒေကစိတ်ရှင်းနေပြီတဲ့အတဏစိတ်ဓာယုံကြည်သောစိတ်ညိုသောစိတ်လည်းရှင်းနေပြီဒါဆိုဘုရားဟောတဲ့တရားတွေရှင်းရှင်းကြမယ်ဒီအကုန်လုံးသက်ဝင်ယုံကြည်နေပြီအဲဒီအခါကလည်းမြတ်စွာဘုရားကသာမုတ်ကံပိကကိုရောတိုင်း ဒုက္ခဝိကြတယ်တရားဟောတော်မူသည်ဘာတော့သစ္စာလေးပါးတရားတော့ဒုက္ခဆင်းရဲတွေတဲ့မြင်နိုင်ကြတဲ့ဓဝါ၆ပါးဖြစ်ပြနေတာဒီလိုများဆင်းရဲတွေပဲအဲဒီလိုဖြစ်ပြနေတဲ့ဥစ္စာတွေကိုပဲကောင်းခြင်းမိသားနေတဲ့နေတာကဆင်းရဲကြောင့်ဖြစ်တဲ့သမှုရာသစ္စာပဲဆင်းရဲကြောင့်တရားပဲအဲဒီသက်သာရတဲ့အတွက်ကြောင့်တဘဝပြီးရင်တဘဝတဘဝပြီးတဘဝထပ်ထပ်ထပ်ထပ်ပြီးတော့ဟိုရနာရဒီရဆင်းရဲဒုက္ခတွေကြည့်ရတယ်ဒါကြောင့် မြင်နိုင်ကြတဲ့ဓဝါဆောက်ပါကဖြစ်ပြနေတဲ့ယုံနာတရားတွေဆင်းရဲတွေကိုအကောင်းဆုံးပြီးသာမြစ်တဲ့သဘောကျနေတာကသမှုရသစ္စာပဲအဲဒီဒုက္ခသမှုရတွေငြိမ်းတာကនិရောဓဒိဋ္ဌာဖြစ်တယ်ဆင်းရဲငြိမ်းတာဖြစ်တယ်ဒီလိုမျိုးငြိမ်းတာကတော့တော်ကြပြညာဆင်းရဲပေါ်တာကအခုညောင်းလို့ပြေးတာကညောင်းလို့ဆန်းတယ်ဒီလိုမျိုးကြီးတော်ကြပြဆန်းတာကလည်းညောင်းတာကလည်း မင်းစားရင်တော့မင်းစားလိုက်ဒါလိုမျိုးလို့မြင်ချမ်းသာပါတော့ကြာကြာတခါအမေကစားတာညနေကျစားတာပဲဆင်းရဲဒုက္ခဖြစ်ပြန်လာတယ်အဲဒီလိုသိချင်းနင်းနဲ့ဆင်းရဲရင်းတာတွေကဧကမငြိမ်းဘူးအခုဒုက္ခသစ္စာမြင်နိုင်ကြတဲ့ဓဝါ၆ပါးဖြစ်ပေါ်နေယုံနာတရားတွေအဲဒီယုံနာတရားတွေအကောင်းဆုံးမြင်သာတဲ့သမှုရသစ္စာအဲဒါတွေလုံးဝငြိမ်းသွားတဲ့ဥစ္စာကတော့ဒီဘက်နဲ့ငြိမ်းတာကမှ မြဲတာတရားဆင်းရဲခြင်းနဲ့အပြစ်မှန်တရားပဲအဲဒီဆင်းရဲခြင်းနဲ့အပြစ်မှန်တရားရောက်ကြောင်းရှိတဲ့မဲ့ရစေပါတရားတွေသမာဓိသမာသင်္ကပ္ပဆိုရမဲ့ရစေပါတရားတွေအဲဒါတွေကတရားဒီတရားတွေသိရတယ်ပေါ်များရတယ်ဒီတရားတွေသိပေါ်များလို့ဆင်းရဲဆင်းရဲခါသိရင်ရာကိုရောက်တယ်မြတ်စွာဘုရားဟောအဲဒီတော့ဟောလိုက်တဲ့အခါကလားဥပမာအားဖြင့်တဲ့အဝွန်များ မြင်နွမ်းခြင်းမရှိဘဲနဲ့သိကျင်နေတဲ့ဟိုလက်ဆိုင်ဘွားတွေများတော့ဘုရားတွေလည်းပဲအရင်းတန်ပေးဖို့ကျူးနေပါလေအဲဒီတော့ကျူးကျင်နေတဲ့အမြင့်ပြင်းရှိတဲ့အဝတ်တို့ရည်တဲ့နှင်းလိုက်ရင်အားရဲဆွဲဒီဆိုလဲဆွဲဝါဆိုလဲဆွဲအပြာဆိုလဲဆွဲအသိဆိုလဲဆွဲဆိုရင်ဆိုရင်ဆွဲတယ်အဲ့ဒါလိုပဲညဇာရ

ဝိရဇံမြင့်ကျင့်ခြင်းဝိရဇံကိလေသာမြင့်ကျင့်သောဝိဒမနံအမြင့်ကျင့်ခြင်းသောဓမ္မစကုံတရားမျက်စီဥဒ္ဓပါရိဖြစ်ပေါ်လိမ့်မည်။ဒါကြိမျက်စီများမှာသိသလားမရှိပဲနဲ့မြင့်ကျင့်မရှိပဲနဲ့သိကျဲနေအမြင်ကောင်းတယ်လို့ပဲ။အငယ်ရွယ်ရွယ်မျက်စိကောင်းတဲ့ပုဂ္ဂိုလ်များမျက်စိကောင်းတာပေါ့ရွယ်ကြီးတာတော့အလုံးကုန်မရှိများကြောက်။အဲကိလေသာမြင့်ကိလေသာအမြင့်ကျင့်တဲ့ လုံးဝပြည့်စင်တဲ့တရားမျက်စိဖြစ်တယ်တဲ့တရားမျက်စိသောတာပတိမေညာတရာမိမေညာအနာရမိမေညာဒီလုံးကိုတရားမျက်စိကိုခေါ်ပါတယ်ညာတော့အပြင်တော့သောတာပတိမေညာကိုဓမ္မစက်ကြီးကိုဟောလို့ရှိဒီမှာတော့နန္ဒရီကိုသုံးရင်းနဲ့ဆိုင်ပါတယ်သောတာပတိမေညာတရာမိမေညာအနာရမိမေညာသုံးရင်းနဲ့ဆိုင်ပါတယ်အဲလိုဖြစ်တော့ဉာဏ်ဉာဏ်သမုဒိယဓမ္မသဗ္ဗန္တနိရောဓဓမ္မံဒီ အမှုရာဓမ္မဖြစ်ခြင်းသဘောရှိသောကြောင့်လည်းပြမှမရှိအလုံးစုံသောတရားဒီအာတိစီတန်သာရာတို့ဖြစ်ခြင်းသဘောရှိသောတရားဝိရမလေးနိရောဓဓမ္မထုတ်ခြင်းသဘောရှိပြီးပြီးတော့ဓမ္မစေကောတရားမျက်စိဥဒဝါရီဖြစ်ပေါ်လေသည်အဲဖြစ်ဖြစ်သမျှတွေကသုံငင်းတဲ့သဘောရှိတာပဲနောက်ဆုံးကျသုံငင်းသွားတာပဲခဏနဲ့လည်းဖြစ်ဖြစ်သုံငင်းနောက်ဆုံးကျတော့လည်း

ဘာရဝေကြီးညီနောင်၃ချက်မြတ်စွာဘုရားဓမ္မရဟန်းဖြစ်တောင်းမှများတယ်အဲမြတ်စွာဘုရားဓမ္မသင်ပြရဟန်းဖြစ်အမရှိပါတယ်တဲ့သင်ရဟန်းဖြစ်ပြီးတော်မူပါရသတ္တမမြတ်စွာဘုရားအဲဒီဒီခေါ်တယ်ခေါ်တာပေါ်တယ်အိသဘိခောဘိခောယံတို့ဒီသလာကြကုန်တော့သွားခါတော်ဓမ္မောဓမ္မောတရားကိုသွားခါတော်ကောင်းစွာဟောတာသည် ရဗြဟ္မဇယံသမ္မာဒုက္ခတအတ္တစိယာယသမ္မာကောင်းစွာဒုက္ခတဆင်းရဲပေါင်းအတ္တစိယာယဆုံးဖြတော်ရာသုံးကိုပြနေတာလို့ငါယမဇရိယံမြတ်သောခြင်းကိုသရထအပြည့်သုံးနေကြကုန်သောမြတ်စွာဘုရားလက်ရည်ရင်ခံပြီးတော့အဲအိဒိဋ္ဌိမှာဣထဘိက္ခုပေါ်တယ်ဘုန်းနဲ့ဆိုဣထဘိက္ခုဣထဘိက္ခုဒီဒီပေါ်တော်မူ၏တဲ့အဲဒါပေါ်လိုက်တဲ့သာသာလား မာရဝုဒိနာ၃ချက်အကုန်လုံးညာဖြစ်သွားတယ်။သာသာဗျာညာဖြစ်ပြီးတော့တယ်လို့တော့မော်ရီပါလည်းမဖားရဘူးသူကပြီးသွားတာပဲ။ဒါကပဲသုံးပါရှိတယ်။ဧထဘံသောပါတော့ပဲ။ဝါခါတော့ဓမ္မောပါတော့ပဲ။သရထဓမ္မစဉ္သမ္မာဒုက္ခသအန္တကြီးရရတာတပါးကြီးဝကြတူလူဝကြပဲ။အဲ့ဒါပြီးသွားညာဖြစ်သွားတယ် အဲဒီပုဂ္ဂိုလ်တွေကပါရမီတို့ရှိတဲ့အတွက်သူ့လိုသစ္စာပြန်နဲ့တွေ့ပြီးနေတရားနာမကြခင်အတွင်းမဲ့တရားတို့ရသွားရတယ်တဲ့ဘယ်လိုပါရမီတို့ရှိတာတော့လဲဒီဇာတိပါထဲမှာပါတယ်ဒုမီလာသာဆိုတဲ့အဲဒီကမှာအဲဒီတော့ကသူတို့ကမူယူဓမ္မ30ပြည့်ခဲ့ဆိုတာကိုဘုရုံးကလည်းဒီလိုဒီကျမ်းတွေတော့ဘုရုံးကလည်းမူယူဓမ္မလေအဲဒီမှာမဟာဒုမီလာဆိုတဲ့ တရားလုံးဝင်နေသူညီကိုတရားဟောတာနဲ့အဲဒီမှာတရားနာတရားသူတို့တွေ့ကြတယ်ဆိုရယ်ဒီဒီဒီရတော့ကြတယ်တွေ့တာပေါ်တယ်ဘယ်တော့မှတရားနည်းရတာမဟုတ်ပါဘူးအဲဒီကပါရမီရှိတော့ကိုမြတ်စွာဘုရားလက်ထက်ကျတော့သူ့လိုတရားနာပြီးတော့သက္ကနာချင်းပဲတရားသူတွေကိုရတယ်ပါရမီဆိုတာဥစ္စာနည်းနည်းလေးနဲ့လည်းအောက်ပါနေအများကြီးရပါတယ်ဒီနေ့ကာလမှာ တရားအထုတ်ပြီးဖြစ်တဲ့ပါရမီကတော့အမှန်တရားကိုခိုင်မာမှာပဲဟိုမှာဖြစ်တဲ့ပါရမီဟိုအဲ့တော့မြတ်စွာဘုရားလုံးတော်ဖြစ်တဲ့ဘုရားတရားဟောလို့သူကျသူလာလေးကပါမပြောတော့တော့မယ်။ဒါမှမကြည့်ကြပါဘူး။ဒီတရားထုတ်တဲ့ပုဂ္ဂိုလ်တစ်နေ့တော့တရားထုတ်နေတော့မဟုတ်ဘူး။ဒါတော့တရားထုတ်တာများသိပြီးတော့အာကိုရာရှိပါတဲ့တရားသူရသည်ဖြစ်ခြင်းမရသည်ဖြစ်ခြင်းတရားထုတ်တာသိကောင်းတယ်။သူက အကျိုးကအလိုအပ်စိတ်ကူးတွေရောက်အာရုံတော်မူတာကကြောင်းပါမယ်အခုနေတာကလာတရားထုတ်လို့မရဘူးဆိုပြီးတော့တရားအားမထုတ်တဲ့ပဲပြင့်ပြီးတော့ပြော့ဟောနေတယ်တော်ညံကြလာတယ်လောကောင်းမှုကအနတ်ကြီးဖြစ်တယ်ဒီနေ့နည်းနည်းဖြစ်တယ်ပြင်မယ်ဒါသက်သက်ပြန်သာသနာတော်ပြုရှင်လာရောက်ဒါတရားတို့ တရားကိုကျင့်သုံးအားထုတ်ပြီးရသင့်ရတဲ့တရားတွေမရအောင်လည်းပြည့်စုံရတော့အမှန်တကယ်ကြီးမားတဲ့အကြီးကြီးရဲ့ဒုက္ခတွေဒီရတာလည်းရှိတယ်အနေရလည်းရှိသူသာသူကျမ်းကတတ်တဲ့ပုဂ္ဂိုလ်လည်းရှိဒီကတော့လွယ်တော့တာပဲရရသည်ဖြစ်စေမရသည်တရားအားထုတ်ရင်ကုသိုလ်တော့ဖြစ်တာပေါ့ကုသိုလ်ဖြစ်တာတော့ဘယ်သူမှမမြင်နိုင်ဘူးကုသိုလ်ကတော့ဖြစ်နေတာပါရမီအញ្ញမင်းတဲ့ပါရမီဒီလိုရှိရဖြစ်တာအဲ

ပါတိယရထပါတိယတိုင်းကတိုင်းသားတွေလို့ဆိုရတယ်ပါတိအဲပါဝိယမမာသာမရပါဝိယတိုင်းသားတွေလို့ဆိုတာပါဝိယတိုင်းလို့ဆိုတာတော့ဒီလိုမျိုးမှမရှိတော့ဘူးပါဝါဒီလည်းရှိတယ်ဘာဝတိတော့မဟုတ်ဘူးဒါတော့ဘာဝတိရလည်းအဓိကဘာဝတိရဲ့နောက်ဘက်တောင်ဘက်မှာမဟုတ်ဘူးသူကအရှိပဲကြားသူကအနောက်ပိုင်းကလို့လည်း ဟောဒလာတိုင်းအနောက်ပိုင်းကမာဝေယဓမ္မစာမူကမာဝေယလို့ရှိနိုင်ငံခြားစာမူကပါတိယလို့ရှိပါတိယတိုင်းကပါတိယကဟုတ်ခုမဲ့လက္ခဏာရှိပါတယ်အဲပါတိယတိုင်းကကိုရောသုံးချက်ညသာစီရသာဝတိမြို့ဝါဆိုတဲ့ခါကာလာဆိုတော့ဆိုတော့နောက်ကြပါ တော်တော်ကြပါတော့ဒီမှာဘဝကြီးနေအဲသာဘာတိရာဝိမတာဝဘဝကြီးသူ့သွတ်တာသူ့ဖြင့်ကိုယ်ကြီးစာတာဘောဘာနာဝိစာကြီးဆိုဒီကမှာဒီလိုငါပါဒီနာကအများကြီးဖြစ်သွားတယ်ဒီလိုမှဝါဆိုတာအစောဆုံးဒီဝါတော့ဗာရဏသီမတဝါရာဇိုမှာ၃ဝါ

ပါဠိလေးရသောအဲဆေဝါဘောဖနာဝိနာလာနာလာဆိုတဲ့ဘုံနာရွာကအဲသက်တူပါဝိရင်သာရွာကဆင်းနေပါသာလိယတောင်ဆိုတာကအဲဒါသက်တူပါသိရသမားပါ သာဝတိက14ပါအဲဒါအစောဆုံးဆိုရင်14ပါအဲ့ဒါတွေကဘုရားရှိခိုး14ပါကြောင့်ဒီပညာဆင်းပြီးလာတာအစောဆုံးအဲဒီဝါဟုတ်ရင်ဟုတ်ကောင်းတော့မဟုတ်ရင်တည်းနောက်ကြမယ်ကြားကြတယ်ဒီလိုဆိုတော့ဘယ်ဘယ်ဟာရတော့ကြည့်ကြတော့သုံးချက်မရှိဘူးဝါဇင်နဲ့ဆိုလို့ရှိရင်အဲဒီ14ပါညစွာဘုရားသာဝတိမှာဝါဆိုအဲဒီခါပြည့်စရာအကြောင်းရှိပါတယ်အမျိုးဆုံး အဲဒီဘာဝိယကအတိုင်းဘာတွေ့တဲ့အတိုင်းကမာရဝိညာဉ်သုံးချက်မြတ်စွာဘုရားသာဝတိဝါဆိုတော့ဒီလိုလည်းပဲမြတ်စွာဘုရားပူဖို့ရလာကြတယ်လာရင်လာရင်နဲ့ပါတိတဆိုတဲ့မြို့ရောက်ပါတိတမြို့ပါတိတမြို့ရောက်တဲ့ခါကာလကျတော့ဝါဆိုလာပြီးတော့ဒီရက်နေ့ပြည့် ဘာဇလာကိုပြည့်နေဆိုတာရောက်လာရမှာဝါဆိုရတယ်ဒီမသွားရတယ်ဒီမှာပါဆိုင်အဲဒီတော့နာသာပြာဝိနည်းတော်ကိုလူတွေတော့အားဖြင့်ဒီဘာသာဝိနည်းတော်သုံးနေရအဲဒီမှာပဲပြည့်တော်တဲ့နေရာဝါဆိုကြရတယ်ဘာဝတိပြောင်းမသွားနိုင်ဘလာဝေးတော့ဆိုလို့ရှိရင်၆ယူကနာဝေးတယ်လို့ဆိုရတယ်ယူဇနာဘုခု ဥဒေသနာပုဂ္ဂိုလ်တွေလိုက်ပြီးတော့အောက်လန်းစွန့်စားထားတယ်။တရားလက်ထက်တုန်းကအင်းဒီဥဒနာဆိုတဲ့နေရာမှာအခုမိုင်းအားဖြင့်ဘယ်နှမိုင်းရှိနေလို့လဲစွန့်စားတော့ဒီနေရာမှာခုနမိုင်းဒီနေရာရှင်းမိုင်းဒီနေရာကိုမိုင်းမျိုးမျိုးပြပါများတော့ပြန်ရှင်းမိုင်းရှင်းမိုင်းပြပါရှင်းမိုင်းတော့ဒီမှာဒီကအင်းဒီဥဒနာကိုရှင်းမိုင်း အပြီးတော်ကျမ်းထဲမှာလာတာကတော့73မိုင်ကျော်ကျော်လောက်ရှိပါတယ်အဲ73မိုင်လောက်ရှိပါတယ်ဒီလိုကျမ်းထဲကတော့အများကြီးပါပဲသူဒေသနာပုဂ္ဂိုလ်တွေစုံစမ်းတာလည်း7မိုင်လောက်ပဲရှိအဲတော့7မိုင်6လူဆိုလို့ရှိရင်40နဲ့7မိုင်ရှိမှာပေါ့တောင်းကျမ်းဆိုတော့40နဲ့7မိုင်ကြီးကဘယ်လိုလဲဒီလိုပြောမှာပါပဲ အဲဒါတော့ဝေးတဲ့နေရာမှာသူတို့ဝါဆိုကြရတော့ဘာသာဝင်ဒီနောင်သုံးညညာတော်တွေကသူတို့ဝါသွင်းလို့ဒီချမ်းသာမှုမရကြဘူးတဲ့။ဒါကြောင့်လို့ဆိုလို့ရှိရင်အာရုံမြတ်စွာဘုရားနဲ့လည်းသိမွေးဘူး။သဝိဇနာလောက်တော့ဝေးတယ်။သဝိဇနာလောက်ဆိုဒီနေ့ဒီဇနာပေါင်းမယ်ဆိုရင်6ရက်စာပေါ်တယ်။ ဆိုတော့၆ရက်ကြာတော့သွားရင်ရောက်အဲဒါသူမွေးပဲနဲ့ဒီတင်မဲ့နေရတယ်တို့မြတ်စွာဘုရားပြင်းနေတယ်မထူးရဘူးဆိုပြီးတော့ဒီမသက်တာမှုဖြစ်ပြီးတော့နေကြတယ်ဝါရဲကျွရောအင်းဒရညသာရှင်နဲ့ဝါရဏပြုပြီးနေဒီသွားနေတာပဲဒါဒါကြောင့်ဒီရနေ့အဲဒီနေ့ကတွက်ရမြတ်စွာဘုရားရဲ့ဘုရားဘူးလာကြပြီးတော့ဘုန်းကြီး အမြင့်ဆုံးပုဂ္ဂိုလ်ကနာဂံအောက်ပြည့်စုံပုဂ္ဂိုလ်ကသောတာပန်ပုထုဇဉ်မပါဘူးဉာဏ်နာမပါဘူးအဲအရိယာရဟန်းတော်တွေဒီကျွားတယ်ရင်းတို့ဒဇောင်မိုးဆိုတာအိန္ဒိယအလယ်ပိုင်းကလည်းမိုးရွာတာပဲဗမာပြည်အလယ်ပိုင်းလိုပဲဒီသာမန်မိုးရွာတယ်မိုးရှိပြီးရွာတာပဲမိုးတွေကလည်းရွာတယ်မိုးရွာလို့ လမ်းပန်းနေရတယ်ဘုလုံးကဥပါလာတော့ကျောက်ဖဲနေဆင်းထားတဲ့လမ်းမျိုးလည်းမဟုတ်ဘူးကတိယဆင်းထားတဲ့လမ်းဆိုတော့ပဲဒီဥမနဲ့ပဲအမေတော်မမဲဘူးအဲတော့လမ်းကလည်းပဲဒီကလဲလမ်းနေဒီသွားလမ်းနေဆိုတော့သူ့နေဘွဲ့တယ်နဲ့ဟောနွားတွေလည်းသွားထားတဲ့လမ်းတွေလည်းသူ့နေဘွဲ့တယ်ပူလည်းပဲသူ့တို့ရတယ်ဒီလိုပါပဲအဲဒါမိုးရွာတော့မိုးတွေကအများကြီးရွာတော့ အဲပြင်းနေကြိုက်နေနေရတယ်တော်တော်မြင့်တဲ့နေရာတွေကကြီးပြင်းနေတယ်တက်ကလည်းမိုးကရွာပေါ်တော့ကြွလာကြငင်္ဂန်း၃ခုငင်္ဂန်းကအာဝုထားတဲ့ကျမင်္ဂတစ်ဆယ်ဘဝယုံထားတဲ့ဒီဒီကတစ်ဆယ်အထငင်္ဂန်းကြီးတစ်ဆယ်ဆိုတော့ငင်္ဂန်း၃၀ကတော့အောက်ပြုဆုံးတာရှိရတာကမှငင်္ဂန်း၃အဲဒီငင်္ဂန်း၃၀ဒီပြီးတော့လာကြ ဘုမတော်ကြရတယ်အဲဒီလိုလာတာဘာကြောင့်လဲဆိုတော့အထင်အာနိသင်မရလို့ပထင်အာနိသင်ရလို့ရှိရင်သင်္ကန်းသုံးတယ်လေကသင်္ကန်းကြီးကိုထားပြီးတော့မျက်မှန်နဲ့အူဒီနဲ့လာနိုင်တဲ့မျက်မှန်နဲ့ဒီဆိုပေါ်လာပေါ့သင်္ကန်းကြီးပါဆိုတော့ရေးတာပေါ့အဲမိုးရရွာတော့သင်္ကန်းနဲ့မှမိုးရလည်းမိုးရဝင်နေသင်္ကန်းကအစား ရေးရတယ်အဲဆင်းငန်းကြီးပြောအောင်အဲမိုးရေရဝင်းတော့တော်လေးမှာဟောရရတော့တပိဒါမတာပါနေတာသိနေအောက်ကလည်းပဲညှို့နေပွဲနေတယ်ဆိုတော့သွားလာတာမတက်မတာလာရတာအဲဒါအကြောင်းပြုပြီးတော့ဒီတစ်ပိသစ္စာရသင်ကြီးတယ်တဲ့အဲဒါကိုဒီကောင်းဖို့လို့သတိမိခြင်း၅ပါးတွင်လေးရင်ကျို့မှာတွင်ကျို့က သလမြာရကြတော့ရာတဏှာနည်းပြန်ဆို၅ပါးရှိတယ်အဲဒီ၅ပါးတွေကကျန်တဲ့၄ပါးကတော့ရှင်သလအတွင်းကတော့ရပါတယ်ဒီမင်းရှင်လည်းရတာတဲ့သလအတွင်းသင်ချင်းလို့ရှိတော့နောက်ထပ်အောင်းလူသူတို့ကြီး၄လတို့လာတော့၅လရတာပဲအဲဒီ၄ပါးကအနိသင်္ခါရတယ်အဲဒီငါးသုံးတယ်လုံး တောင်းလာရမယ်သင်္ကန်းတုံးတဲ့မိမိမိသားမှာရှိရမယ်ဆိုတော့သိက္ခာပုဒ်ရတာတော့ရှိတယ်။ဒါကသင်္ကန်းမထားနိုင်ဘူးအဲ့ဒီကျွတ်နေတယ်မရဘူး။အာသမရဏသာရဆိုအဲ့ဒီကျွတ်ရတယ်အဲ့ဒီကျွတ်မရတယ်လို့ဆိုဒီလိုသင်္ဝေရဏသာရကဆံပြူရဲ့အဲ့ဒီလေးလည်းနားလည်အောင်လို့ဘုန်းကြီးကမှဆောင်းဖို့လေးပြေးတာပါလေကြားတာဘုန်းကြီးတော့ကြည့်တာဒီတော့တရားလည်းကြောင်းတယ်ဆိုတာဘုန်းကြီးကဒါတော့ဟောနေတယ်။ Yeah. ဒါပြအဟောင်းကြီးဖွင့်တယ်လို့ပြောမှာအဲဒီလိုပြောရတာ။ဒါအပြည့်ဟောလို့လည်းဖြစ်တယ်။အပြည့်ဟောလို့တော့ဖြစ်ပါရဲ့။အပြည့်ဘုန်းကြီးတို့ဒီမှာအများအားဝိပဿနာတရားကြီးဟောနေနေဟောနေတယ်ညာဟောကြတယ်ပြီးပါရဲ့။ဒါပေမဲ့လို့အဲ့ဒါကိုဟောလိုက်တော့တရားဓမ္မရဲ့ဒီလိုတစ်ခုနဲ့တခြားကြီးပြင်းတယ်။အာဝန္ဒောပြာနိဘောဓနာနိဘောဓနာအနေနဲ့မကြည့်ဝန္ဒောဝန္ဒောပြာမကြည့်အဲ့တော့သခင်ဆိုတော့သခင်ကြီးကဟောမှာပဲတဲ့ဘုရားတရားတစ်ခုပြောတယ်တို့ကဟောတာတို့တော့ ဒီနည်းနဲ့ဒီနည်းနဲ့အကုန်မူလေးရပါပါတယ်ပြီးတော့ပါပါတယ်အဲ့ဒါကလည်းဆိုရတယ်သတိနိတံသာဝတွင်လေးအင်အကျိုးမှာသတိကျုပ်ကသလမြာကြားကြတော့ဒီကဒါပေါ်နေပါလေသုံးဤသင်္ကာသုံးဤသင်္ကာသောင်းယူ သံသင်္ဘန်းဝန်လေးစွာသင်္ကန်းသုံးတယ်ကိုဆောင်ဆန်းမှုသင်္ဘန်းပန်းမနဲ့ဝန်လေးစွာလာကြပြီတဲ့သင်္ဘန်းကသတ်ပုံမျိုးဘလုံးကလည်းအမှန်တရားမကျင်တဲ့ဆရာကသင်္ဘန်းသာသနာ့ကိုသုံးဒီသင်္ကန်းကောင်းယူခံသင်္ဘန်းဝန်လေးစွာပါဒဝဲပြီ

သာသနာ့ညချမ်းဒီစေရင်းပင်ဘာမှအောက်ကလည်းရှင်နေဘုရားရှင်နဲ့ဘုရားရှင်နဲ့ဒီဘက်ရှင်နဲ့ရှင်နေလို့ရှင်လို့ဒါကဘုရားလာရမှာပါပဲအဲဒီတော်တော်လေးကြွလာပုံလေးကြည့်လိုက်ရင်ဒီလိုကြတော့ကောင်းတယ်အောက်ဆုံးကသောတာပန်အဆုံးကနာဂနာဂသရဂံသောတာပန်ဉာဏ်တော်တွေပုံစစ်စီတံကြွလာတယ်မြတ်စွာဘုရားကြီးမြတ်စွာဘုရား သာဝတိဒီတော်ကျောင်းတော်နေတာပါတိတဆိုတာအဲတောင်ဘက်ကြပါလေဒီနောက်တောင်ဘက်အရက်နေပြီးတော့သာဝတိဒီဘက်ဆင်းရောက်ဘက်ပြီးပြီးပြပြီးတော့မိုးတော်ရဲ့စီချမ်းကြွလာတော့မိုးရလည်းရွာနေနေသွင်းပြီးပွဲနေနေပုံနဲ့အခုပြောကြည့်နေတယ်ကွာဒီလိုလည်းကောင်းတယ်အဲဒီကမြတ်စွာဘုရားကရောက်လာကြရောက်တဲ့အခါကျမြတ်စွာဘုရားကမင်းရဲ့ပေါ်လေမင်းရဲ့ ဟွာထဲမှာဆန်းဆန်းနေကြရလားအာရမီညင်းနဲ့ဆန်းဆန်းနေကြရလားဘယ်လိုနေကြလဲဆိုတာမတိသံသာရစကားဆိုတာမြတ်စွာဘုရားရောက်လာတဲ့ဉာဏ်တော်တွေကိုတို့မင်းများပြောဆိုပါတယ်အဲဒီနေတဲ့ခါကာလတို့ကလည်းပဲညီညွတ်နေကြတယ်ဆန်းဆန်းကြတယ်အကြောင်းဆောရရပြည့်နေတယ်ကြောင်းဒါပေမဲ့လို့အရှင်မကြီးလာတော့ပြင် ညဇာရဖူးဖို့လာတာသာဝတိမြောက်ခင်သာဇိတလည်းနဲ့ဝါဆိုးကြလို့အဲဒီမှာဝါဆိုးနေရတော့အဲညဇာရမဖူးရတဲ့အတွက်သိနေပြီနော်ဒီသိချင်းရမှုဖြစ်တဲ့အကြောင်းကြောက်ကြတယ်အဲဒါကိုဘုရားထံမောက်သုံးရောက်မေးလျောက်မေးတာကညဇာရကလျောက်ကသူတို့ကကြောက်တယ်ဒီထဲမှာလည်းပဲအရှင်တတိယကြောင်းလေးရှိမှတော့ရှိတယ်ဒီနော်မေးလျောက်တယ်ဆိုတော့မေးတာလည်းသာဒီမှမေးတာကတခုလျောက်ကတခု ရသော်ဗျာဘယ်နဲ့လဲဆင်းရဲဒုက္ခနဲ့ကြာရလားဘယ်လိုလဲမေသော်ဗျာမေရောအဲသူတို့ကကြောက်ကြတယ်ဆင်းရဲဒုက္ခနဲ့ကြာတယ်ကြောက်ဒါပေမဲ့လို့ရသော်ဗျာဆံလာပြီးမကူးမြွားတဲ့အတွက်ဒီမကမ်းမသာသူဆင်းရဲသွားနေနေကြတယ်ကြောက်ပြီးတော့ရောက်တယ်ပြီးတော့ဘာကြိုးလဲခါလဲသူတို့လာရလမ်းကြောက်လုံးတော့ဆင်းရဲလာတာပေါ့မူရီနဲ့ဒီကနေ့ဆင်းရဲလာတာအဲ့ဒါကြီးကိုကြောက်အဲဒီလိုကြောက်တာအကြောင်းကြီးမြတ်စွာဘုရားက တသိဆုံးပြတော်မူသည်တဲ့ဒါဆိုရမယ်ဘုရားဓမ္မဟုတ်ဘုရားဓမ္မသုံးမြောက်သုံးမြောက်မိုးလျောက်ပြီးလောကဘုရားဓမ္မဟုတ်ဘုရားဓမ္မသုံးမြောက်သုံးမြောက်မိုးလျောက်ပြီးလောကကိုကြောင့်နိုင်ခြင်းမြတ်ဘုံခြင်း သာရဝိညာဉ်တို့ဆောက်တာအကြောင်းပြုပြီးရတဲ့ဆိုရာဆင်းရဲတစ်ချိန်ဆိုတာစစ်စစ်သောဘုရားတွေလည်းဆင်းပြီးဆင်းပြီးကြသမြဲပဲတစ်ချိန်ခွင့်ပြုရလို့ရှိရင်တော့ငင်္ဂန်းသုံးတယ်အားကျင်ငင်္ဂန်းသားငင်္ဂန်းတွေလည်းတော့ဘောပါသွားနိုင်တယ်အဲဒီတော့ဘောနေပြီးရတဲ့ဆိုရာမူလနာမူဝေဝသဝဌာနဘိက္ခုနာဒုက္ခနာအတ္တုံဘိက္ခုယံတို့ဥဒ္ဒဝဌာနံဝါက ပါလုံးမူကုန်ပြီးတော့ဝတ်သဝါလာပါလုံးဝုသမြေကြီးဝါကျွတ်တယ်ဓမ္မဝါရခေါ်တယ်ဝါလာပါလုံးသုံးလာပါလုံးမြေကြီးတော့ဝါကျွတ်တယ်လို့ခေါ်တယ်ဝဒဟုတ်တာနံဝါလာပါလုံးမြေကြီးကုန်တာဝါဝါကျွတ်ကုန်ပြီးတော့နာရန်တော်ဒီနံတုံးတော့အထေတော်ခင်းင်းကအာနာပြပြိနိဒါနာကိုဆင်းပြတော်မူသည်အဲဒီကျင်းလို့အပြည့်ဆင်းပြတယ်ဒီခင်းတော့ဘာကြည့်ရတာအသက္ကနာဟောဒိဋ္ဌဝေသင်္စသဗ္ဗိတံဒီ ဘိဝေယံတို့အရတတိကနံဆရာသောပင်ပြုကုန်သောဘိက္ခုနာယံတို့အားပစ္စံ၅ပါးသောအကျိုးတို့သည်သဗ္ဗိသံတိရောက်ကုန်တံအကျိုး၅ပါးရမယ်အဲဒီအကျိုး၅ပါးကဘာတွေတုံးဆိုလို့အောင်နာမှာပါတယ်အဲပြုလို့တသိန်းဆိုတဲ့ဘောဟာကသတိနာပေါ့သိနေသမာသတိနာပြန်တယ်ပါဠိရသတိနာသတိနာမှာလည်း ညမာသာမူတွေကသာဝသခင်နေနဲ့ဉာဏ်ရသာမူတွေကသာဝန်ဝင်နဲ့အတိနာတွေရှိတယ်။ကျွဲအကျက်ကျွဲဒိဋ္ဌိကတော့ဒီလိုမျိုးကြီးခဲ့ပါဘူး။အဲဒီကထိန်စရာဘာကြောင့်ခေါ်တော့ဆိုတော့ဒီကပါရဒတိကသာတိကဖွင့်ထားတဲ့အတိနာဘုကအိမ်မာရင်းနဲ့ကိုဟောတယ် အဲခိုင်မာခြင်းနဲ့ကိုဟောတယ်ဆိုတော့သိနာသိတာနဲ့အသောဆိုပြီးသိတာသိနာဆိုတာခိုင်နေမာတယ်ဆိုတဲ့နဲ့အဲဒီနဲ့ရခိုင်နေမာတယ်ဆိုတော့အသင်ခဲနေလို့ရှိရင်ဖြင့်ဒီရဒီရကာရတံရဒီရကာလတံရအဲသင်္ကန်းပြုလုပ်တဲ့ဖြစ်ကာလသင်္ကန်းပြုတဲ့ဖြစ်ကာလအဲဒီဖြစ်ကာလတွေခိုင်နေပါတယ် အချိန်မချင်းရင်လလပဲရှိတယ်အချိန်ချင်းရင်9လ4လပို့ပြီးတော့ဆိုင်နေသွားတယ်ဒါကြောင့်မို့အချိန်လို့ခေါ်တဲ့အဲဒီကအဖွင့်ရအတိတ်လေကောက်ယူကြပါတယ်အဲဒါကိုဒီကသံမှုပရိသသင်္ကန်းစိတ်္တာဆိုင်ရာဆွဲရာတတိယသင်္ကန်းစိတ်္တာလာကို အင်ကြီးသောကြောင့်သတိလို့ခေါ်ရသည်အဲဆိုရမယ်ပညာရှိတာအင်ကြီးတာဆွဲတာသတိနီဒါနားလည်ပါပညာရှိကိုအင်ကြီးသောကြောင့်သင်ကြီးခေါ်ရည်တဲ့ဒါကဒီကကြားရင်မှဘုန်းကြီးကလည်းဘုန်းကြီးတော်ကြတာခွင့်ရတယ်ကသတိပေါင်းကြီးသင်ဟာမိတမိသတိနီအမိအချင်းဆိုရင်သင်္ကန်း

သောသောကလည်းထုတ်လို့သမားတွေနေခွဲရဖို့ရန်ပြလာတယ်ကိုယ့်ကိုထုတ်ဖို့ရတယ်ကောအဲဒီတော့ထုတ်တော့ဘာဖြစ်တော့ဆိုသီဝရံဝိကနာဟောဒီသီဝရံသင်္ဃာဝိကနာတောင်းဆုံးမင်းကြီးဟောဒီရှင်တောင်းကြီးကြီးတယ်ဒီကျွန်းကြီးနဲ့တော့ကျွန်းကြီးနဲ့တော့ရှင်းနေမှာပေါ့လေတောင်းဆုံးမင်းကြီးတဲ့လေးတော့မင်းကြီးတဲ့မြတ်စွာဘုရားလျှောက်ကြတဲ့မြတ်စွာဘုရားပြောတောင်းကြီးကနာထိုးကြရတယ်မြတ်စွာဘုရားနုဇနာမိသိခဝေသတိနံသတိနာရေတုံ ဒီလိုရန်တို့သတိနံဘုံငန်းချုပ်ရန်သုံးပေါင်းကြီးကို၎င်းသတိနာရိတ်သုံးဘုံပေါင်းကြီးနဲ့ရှိရကျိုးကို၎င်းအင်္ဂါပြပြနိဇာနာမိဆိုပြီးတော့ဒီနာခေါ်တဲ့ဘုံငန်းချုပ်ရာပေါင်းကြီးသွားပါဘူးဘုံငန်းအတိုင်းရှိသောသာဘုံကြီးရိုက်တာသာဘုံဒီတန်းနဲ့ရိုက်တာရရတော့ရှားတော့ရတယ်လည်းလောက်ပါရ အဲဒီဘာပေါင်းကြီးများစွာပြဆွကြည့်တယ်အဲဒီပေါင်းကြီးမှာကျွယ်ကပ်ပြီးတော့ပိဿာကြီးသင်္သာကြီးကျွယ်ကပ်ပြီးတော့ပုံပုံသွင်းတာပေါ့လေဒီကသင်္သာပုံသွင်းတယ်ဒီတော့ဒါညီရပေါ့အစရတဲ့ကတော့ပေါင်းကြီးရတယ်ဒီတော့ညီရဟုတ်ဒီတော့ဒါကတော့တောင်းဆုံးမရှိဘူးဆက်ကြည့်ညီရတော့အဲဒီတော့ချုပ်ကိုအဲဒီမှလည်းဘာပေါင်းကြီးကို ဒီဇနီးယာချလို့ကာဝဏီပြည့်တဲ့အကြောင်းဒီချမယ်လို့ဆိုပြရသည်ဒီညာလေးလည်းနောက်တစ်ခါအဲဒီလဲချတော့ကိုပုံနေပါတယ်လူလို့ပေးရကုန်တဲ့အကြောင်းဘုံမလူကြီးနဲ့ရုပ်သာအောက်ကမြက်တွေပါတော့ခံပြီးတော့ချမယ်စသည်နဲ့ပေါ်ဒီပေါင်းကြီးနဲ့ဒီကားပေါင်းကြီးနဲ့စပ်ပြီးတော့လည်းနောက်ကသုံးကြည့်ရတာတွေပါပါလေးတဲ့ငါထုတ်ပြကြီးပါပဲကျင်းကငါအတိအပေါင်းကြီးချပြီးတော့ထုတ်တယ်ပုံပုံတွန်းပြီးတော့ထုတ်တယ်အဲ့ဒါကိုသတိနာခေါ်တယ် ဘုန်းကြီးကတော့အဲ့ဒီအကြောင်းကြည့်ပြီးတော့သိခေါ်တယ်လို့ဒီနေ့သဘောကျနေတယ်။ဒီကအဲ့ဒီပေါင်းကြီးတစ်ခုကသင်္ကန်းထုတ်တဲ့ပေါင်းကြီးဆင်းတယ်လို့ပဲအခုတထုံသင်္ကန်းဆိုတဲ့သင်္ကန်းပြင်ဆင်းလိုက်တာ။သင်္ကန်းထုတ်တဲ့ပေါင်းကြီးဆင်းလာလို့ရှိရင်သင်္ကန်းထုတ်နေတယ်ဆိုတဲ့အိဗယ်ရှိတာပဲအဲ့ဒါလည်းပဲဒီတစ်ခုသင်္ကန်းပြင်တစ်ခုဆင်းပါကြီးဆိုတာငါးလတိုင်းနဲ့သင်္ကန်းတာငါးလတိုင်းနဲ့သာသင်္ကန်းတာလာပြီးဖြစ်နေတာပေါ့။ အဲဒီလိုဒိဋ္ဌိယူပြီးတော့အထိုင်ပေါင်းကြီးဆင်းတဲ့ခဲတော့အထိုင်ငန်းအားဖြင့်ဆင်းတယ်လို့ဘုရားသဘောကျတယ်အဲ့ဒါကဘယ်ကားကြတော့ဆိုတော့ဝိနည်းအဲဒီနည်းပါဠိတော်လေးဆိုတော့ဒီလိုကသာမျက်နှာနာမက250မြင်လာတယ်မှာဒီလေခုနပြောတဲ့ဒုက္ခမှုနဲ့ဒုက္ခနာတို့တတိနာတတိနာတွေဆိုတော့ဒီအဲ့ဒါကိုမြင်ပြီးဘုရားတော်ဒီတိုင်းသဘောကျတယ်ဆိုတော့အဲ့ဒါ အဲဒီပါဠိတော်ရပဲအဲဆိုရမယ်သဘုံပေါင်းကြီးသင်ဟာပြီးသမိသသိအဲဒီကဒီကဖွင့်လာတော့သနာသုခဆိုင်ပြီးလို့ခင်ကြီးရဲ့အဲဘုန်းကြီးကသမိဖွင့်လိုက်တာကတော့သဘုံပေါင်းကြီးနဲ့အလားတူဆင်းလို့ဒီကိနာအတ္တမိတို့လည်းဆိုရတယ် သတိနာတသိန်းကိုအတ္တနဲ့ဆင်းပါဘောင်းကြီးဆင်းတယ်လို့ပဲဆင်းတဲ့အတိတ်ပဲသူကလည်းဆင်းနေတာဒါလည်းမြန်မာပြည်ဆင်းရတဲ့သဘောကျတယ်ဒီသတိသတိနာဆိုတဲ့ဗဒနဲ့ကတော့ဒီကြက်ဆက်မှာလဲဆိုတော့ဘောင်းကြီးလိုပါပဲဆက်မှာလဲဆိုင်နေမှာလဲဆိုတော့ဒီလိုရှိရတယ် နာအဲမှာဆိုင်ပြီးသာသာတော်မူတယ်အဲမှာဆိုင်ရတော်ကြည့်တယ်ဒီနာတော့အဲဒီကပြည့်ပြီးတော့တာအင်းဒီလိုကသစ္စာဘုရားအင်းသာကြမှာသစ္စာဘုရားသစ္စာဇီဝနေသူတော့အနည်းကြီးတော့သစ္စာအထက်တတ်သစ္စာဇီဝနေသင်ရစွာအသက်ရှင်ရခြင်းအသက်မွေးမြတ်၌ရှိသည် သတိကိုသင်ရတာသက်ရှင်သင်ရရဲ့ဟုတ်ပြီရတာအဲ့ဒါကိုသတိနဲ့သိရောဥစ္စာကြည့်လို့ဒီမှာအကိစ္စကြည့်လို့ဆိုပြီးတော့မသိရဘဲနဲ့လက်ရှင်ရင်းဆိုတဲ့အနဲ့ကြီးကိုသတိအာဂိသံဇီဝတိအကျဉ်းရတဲ့ဆံရတာတာနဲ့အသက်မွေးရရအသက်ရှင်ရဤထို့ကြောင့်သတိကြီးရဲ့ဆိုဒီလိုလည်းကြံရတယ်ကြားတာပဲဘုရားမလို့ aya aalụyụ a n aady aji haha ṅara a ya rye သင်မဆင်းရင်လည်းပဲဂျိုးလေးပါးကတော့ပြင်တလားရပါတယ်သင်ဆင်းလိုက်လို့ရှိရင်ဂျိုး၅ပါးလုံးငါလာတယ်များပြီတဲ့ဆိုရမယ်သင်ဆင်းကဂျိုး၅ပါးငါလာတယ်ရပြီတပေါင်းလာပြီရှိရသင်အာနိသင်၅ပါးရတယ်တဲ့အခုဓမ္မတွေဆိုတာညာတော်များသင်အာနိသင်၅ပါးတပေါင်းလာတယ်ရအောင် အဲဒီကျိုးတွေရအောင်လို့သူသားနေဘာတွေရတော့ညာများမှရတဲ့ဉာဏ်နည်းက၅ပါးမပမကြလိုရသွားပြင်များမသိဘူးတဲ့မပမကြနာမန္တစာရနာမမှာသွန်ပင်ထိထားတာရှိရင်လည်းအဲဒီသုံးကမစားရင်ဒီစားပြီးမှဒီရတခြားအိမ်သွားရင်လို့ရှိရင်သင်ကြားရှိတဲ့ယဟန်ပန်ကြားပြီးတော့သွားရတယ်ပန်ကြားလဲသွားလို့ရှိရင်အဘသိမှာတယ် အခုမခင်အမိခင်ကြတာတဲ့ပုဂ္ဂိုလ်ကတော့ဗန်ကြတယ်လည်းသွားနေပါပဲ။ဟောကြနေဖို့မလိုပါဘူးတဲ့ပြင်းစင်းပါတယ်ဗန်ကြတယ်သွားလည်းပြင်းမတင်ဘူး။အဲဒီလောက်ပြည့်စင်းမရှိဘူးတဲ့ဒီလောက်ဝိသုဒ္ဓိသင်္ကြန်နဲ့သင်ကြပြီးတော့နေနိုင်တယ်ဒီကျိုးကိုရပြီ။ဆိုရမယ်မပါမကြား။ဘုရားသွားပြင်းများမသိဘူး။မကြတဲ့နဲ့လိုရသွားလည်းပဲပြင်းမတင်ဘူးဒီကျိုးရတယ်။ ဒါဖြင့်ဒါအရှင်ပြားတို့ရဟန်းတွေရတာတတိယတို့တော့ဘယ်လိုအကျိုးရမလို့တော့ကရှင်းနာမနဲ့သူကလည်းသူရှင်းနာပိုင်းကိုတိုက်ကြည့်ရတာဒါနာကုသိုလ်တွေဆိုတာများတော့ဖြင့်သူညီတော့အကျိုးကိုပေးတယ်သူမတောင်းတဲ့သူညီတော့အကျိုးကိုပေးတယ်သူတောင်းရင်တော့သူမကြည့်တဲ့ကျိုးတွေလည်းရပါရဲ့အဲဒီတော့ဘွန်ကြတဲ့သွားတော့လည်းအပြင်းမရှိဘူးဆိုတဲ့ဖြင့်တရင်အာနိသင်ရအောင်သူတန်းတဲ့တရင်တရားတွေမှာအဲအသာအစီး မရှိဘဲနဲ့ဒီလိုလတ်လတ်လိုရလိုရသွားနိုင်ရင်အကျိုးရှိအာပြောတဲ့အကျိုးကိုလူတော်မှာအကျိုးရပြီဒါအခုနေကြတာလေသင်ခွင့်ထားတဲ့ပုဂ္ဂိုလ်ဒီလိုလတ်လတ်ကိုကိုရှိရသွားနိုင်ရင်ဒီလိုရှိရမသွားနိုင်ရင်စိတ်ကြယ်ရှိနေတယ်ဆိုရင်ဒီနေရာကြားရင်းတော့ တာစီခြင်းငါလွတ်လပ်စွာလိုရသွားနိုင်ပြီဆိုရမယ်တာစီခြင်းငါလွတ်လပ်စွာလိုရသွားနိုင်ပြီအဲဒုတိယအနိသင်ကတော့သုံးလို့သုံးဒီထဲမှာထားလို့ရထားတာသွားနိုင်ပြီခဏသုံးတယ်သိနိုင်တဲ့ကောအရေးကြီးတဲ့ကောခဏကြီးတဲ့ကောအဲ့ဒါသိသိလေးခေါ်တယ်အဲ့ဒါလေသူ့အမိနဲ့သူဒိဋ္ဌာန်ပြင်ပြီးတော့သုံးနေတဲ့ပုဂ္ဂိုလ်မှာအဲ့ဒီသင်္ကန်းတွေ သူအရင်အာယုံသက်ကာလမှာကိုယ်နာမှာရှိရတောင်းတော်အတွင်းမှာရှိရတယ်ဝိညာဉ်မှာဆိုတောင်းတော်အတွင်းမှာရှိရတယ်အကြောင်းအရင်းမှာဆိုလို့ရှိရင်တော့တခါနဲ့ဆိုရင်တောင်းတော်မဟုတ်လေကြပါရဲ့သူကဝေးတယ်တခါနဲ့ဆိုရင်ဒီကံကိုဘယ်ကမှဆိုရင်တော့အားလုံးရပါအဲဒီနေ့မှာဆိုရင်တော့တောင်းတော်အတွင်းမှာအများကြီးရှိရတယ်အခုတော့ကားတဲ့ဒီ အစဉ်ကျတော့အနိစ္စရသွားလို့ရှိရင်အဲ့ဒီသုံးမျိုးရတာထားမြင်တာထားတဲ့ငါ30ထားမြင်တာ20ထားမြင်တာ30ထားမြင်တာသွားမြင်တာတော့ပဲသွားနေအဲ့ဒီ၅လအတွင်းမှာအပြင်းမရှိဘူးတဲ့သုံးမျိုးထဲမှာထားလို့ရထားကသွားနိုင်ပြီဆိုရမယ်သုံးမျိုးထဲမှာထားလို့ရထားကသွားနိုင်ပြီငါသုံးတဲ့ကထားခြင်းနဲ့ငါထား ခဲထားတာနဲ့ခဲထားတာသူနဲ့တောင်းထားတာခါညာခါပြီးတွားကြည့်ရတယ်တွားနိုင်တယ်ဒါကရဟန်းတော်များရတယ်သူသင်္ကန်းလူတဲ့အတိုင်းသင်္ကန်းလူတဲ့ဒါဓမ္မတွေတော့ဘာအကျိုးရတာလားလူရတယ်ဒါဝန်ကိစ္စမလေးရပေါ်လာတော့ဒီသင်္ကန်းလုံးနဲ့လုံးတောင်းသွားရင်လေးတာပေါ့အခုသင်္ကန်းသုံးတယ်လုံးမဆောင်ရဘဲနဲ့တွားတယ်ဆိုတော့ပေါ့တယ်အဲ့ဒါလိုပဲဒီဒီသားနဲ့ဒါဓမ္မတွေမှာလဲဒါဝန်ကိစ္စတွေမလေးပဲနဲ့ သာသာချင်းပေါ်ပေါ်မှာပေါ်ပေါ်ပါပါသတ္တသာသာရှိတယ်ဆိုတဲ့အဒီကျိုးကိုရနိုင်ပါလေဒီလောမှာအကျိုးယူရဒီရမယ်တာဝန်ကိစ္စမလေးရာပေါ်လာလေတော့ဒီဒီမှာတာဝန်ကိစ္စတွေဒီမှာလည်းပဲသွားကြည့်မှမသွားနိုင်ဘူးတာဝန်ရဲ့သိကြရအောင်ဟောသမထကြောင့်တရားထုတ်ကြရတယ် ဒီကလေးကြီးတော့ဗာဒနာကိုကြီးတော့မနာနိုင်ဘူးအားရဖြစ်နေမှာဒါကြောင့်မှဒါကြည့်တာပါအဲတရားနာသွားခြင်းနဲ့လည်းပဲဒီကလေးဗာဒနာနဲ့လည်းရရှိနေလို့တောင်းရင်လေးတို့မနာနိုင်ဘူးအဲဒါကြည့်တာဒီတောင်းဒုက္ခတွေမလေးဘူးတဲ့အဲဒီကမလေးနဲ့ပေါ်သွားပါသွားနေလားနဲ့နည်းနည်းခဏနေကြိုရတယ်တတိယကျိုးကတော့ဝဏဘောဇနာဆိုင်ဘောဇီ ဒိုင်မောစဉ်မဟာမဟာသတ္တမြင့်ချင်းသင်္ထိတ်သင်္ထိတ်တို့အဲဒီဆွမ်းလေးပါးဒီမစားကောင်းဒီဆံမစားကောင်းဘောမောတောင်းကြံပြီးတော့လေးပါးဒီမစားကောင်းအခုအနိစ္စရထားတဲ့ပုဂ္ဂိုလ်တော်ဒီတိုင်းမောစဉ်နေလည်းပဲလေးပါးစားနေတာလည်းဒီဒီလေးပါးဒီပင်တိုင်းမောစဉ်လေးပါးအတူတကွ

အာနိသင်ရထားတဲ့ပုဂ္ဂိုလ်ကတော့သာဘာမှမရှိဘူးအဝါမတင်ဘူးဆိုတော့ဒီဟာပဲပြင်းတာပေါ့အဲ့ဒါလိုပဲကနဒီအာနိသင်ရအောင်သူထားတဲ့ပုဂ္ဂိုလ်တွေမှလည်းပဲသာသာသာဒီမရှိဘူးအသာမရှိဘူးဘာမရှိဘူးအဲဘယ်ဟာမတည့်ဘူးဘယ်ဟာမတည့်ဘူးဆောင်ကျင်ကြမလို့ဘူးဘယ်လိုဆိုတော့လဲဒီပုဂ္ဂိုလ်ယောဂါသိညာတောင်းရတယ်ဟိုဟာမတည့်ဘူးဟာမတည့်ဘူးမတည့်တာလည်းကြောင်းရတာနဲ့စားကုန်စားရအောင်ကောင်းကောင်းစားရတော့အဲသိက္ခာကြောင်းတာ ဘာမှဘောမစားအကျိုးမစားဘူးဆိုအကျိုးလေးကြောင့်ရသာမစားဘူးဆိုသာကြောင့်ရအသာမစားဘူးဆိုသာကြောင့်ရသာပြီးပြင်ပေါ်နေအကောင်းနေမစားပါဘူးဆိုယောဂရှိတဲ့ပုဂ္ဂိုလ်ကမကောင်းတာတွေစားတယ်အကျိုးအရယောဂရှိပြီးဒီမှာနေကောင်းတာတွေလည်းကျဲမိတယ်ကောင်းတာတွေကသုံးနေဆောင်ရတာများအခုဆရာကြီးတင်ရအောင်ထူထားတဲ့ပရိနိဗ္ဗာန်ဓမ္မတွေတော့ပြင် စားရင်အစားဒါလည်းမလို့နောက်ကျူးပေးတဲ့ခါကျမှနော်အခုပထမဒီကြီးနဲ့တို့စားရင်အစားမဲ့ဆိုပြီးတော့များသွားတယ်မစားကြနဲ့အဲ့ဒါကဆင်းတဲ့တောင်းမခံဘူးအခုဘုရားရှင်ပြောမဟုတ်ဘူးနောက်ရတယ်ပြောတာအခုတို့ဒီကိစ္စကနေပြီးမာရီကြတော့ဟောတာဘာသာလိုက်ကြပြီးဆိုပြီးတော့သူရတော့တော့စားကြတယ်နောက်ဘုရားရှင်ကျူးပေးမှလားအဲသူကလည်းစားလို့ရများစားတော်ညာဒေဂာမဖြစ်ကြီး ရုပ်ပုဂ္ဂိုလ်တွေအဲဒီလိုပဲဘာသစ္စာတို့ဘာသာကသူတို့ဘာမှမသိဘူးတဲ့အဲဒါသူကသင်ပြီးတော့ပြောမှာပဲသရုပ်ကအကျိုးကသင်္ကန်းများစွာငါးလမှသိငါထားနိုင်ပြီအဲဒီဉာဏ်ဉာဏ်ရတဲ့ပုဂ္ဂိုလ်ငါးလဉာဏ်ဉာဏ်ရရင်တော့သစ္စာပေါ်တယ်ငါးနဲ့အဲဒီလောက်သာတဲ့တော့မဟုတ်လို့ဒီငါးဆယ်ရက်အပူငါးဆိုဆယ်ရက်ပဲထားတယ်ဆယ်အတွင်းမှာအဋ္ဌာဉာဏ်နဲ့ဉာဏ်ရတဲ့ဝိပဿနာဉာဏ်နဲ့ပြီးပါတယ် ဒါကညီညီတဲ့ပုဂ္ဂိုလ်တွေပေါ့ညီညီတဲ့ပုဂ္ဂိုလ်ရတာသူကတခြားအဲ့ဒါတွေရတာသိနေတယ်မဆိုင်ဒီလိုသိနေတယ်မတမ်းလို့ပြောမှာပါပဲဒါကညီညီတဲ့ပုဂ္ဂိုလ်တွေကအဲအတွင်းမှာဒိဋ္ဌံတင်ရတဲ့ဝိသနာရင်နဲ့ပြုရတဲ့အဲကိုမထားရဘူးအခုအရင်အနည်းငယ်ရတာလို့ရှိရင်၅လအတွင်းမှာတဲ့ဒါပြင်တော့ထားတဲ့ငန်းတွေဘယ်လောက်ထားတာ ယ်ထားတာတရားတွေကဘာမှသိသိဘူးတဲ့ထားနိုင်တယ်ဆိုတာငင်္ဂများစွာဘာလမှာသုံးငါထားနိုင်သည်အဲလူများတရားဓမ္မများတဲ့ငင်္ဂလူတဲ့ပုဂ္ဂိုလ်များတော့ဒီနဲ့လျော်တဲ့ပြုပါရဒီပြင်းများသိမ့်တိုက်တာဘေးကမရှိဘူးတဲ့ဒီညာနာကြီးတွေထားတယ်ဘယ်မရှိဘူးတဲ့ဒီကြည့်ပေါ်များနေလို့ရှိရင်ဘေးရတယ်ဆိုတော့များရတယ် ဒီလူငယ်ပုဂ္ဂိုလ်ပဲများလာတော့ပြန်သိတဲ့ကတောင်းသိပြီ။တရားအနည်းကြရတဲ့ပုဂ္ဂိုလ်မှာအဲ့ဒီဒီပြင်းများတွေပုံလေထားရမယ်လို့ဘာမှသိရအောင်လည်းမရှိဘူးအဲ့လိုပြောရနေပါရဲ့။ဒီစီအများသိပိုက်တာသိတာမရှိဘူး။နောက်ဆုံးအာဟုမြောက်ကျိုးကတော့ သံဃာတုညာသင်္ဃာမြာသူအာသာဖြစ်သည်။ဘိုင်းကတူတဲ့သင်္ဃာဆိုလို့ရှိရင်လည်းတရားမြင့်ကြတဲ့ပုဂ္ဂိုလ်တွေကဆိုင်တယ်။ဒီပြင်ခါဆိုလို့ရှိရင်တော့သံဃာတဒေမာသံဃာလူလို့ရှိသံဃာတွေအများကြီးရတယ်။သံဃာတွေတရားမြင့်ကြရမရရအခုမှရောက်လာတဲ့ပုဂ္ဂိုလ်ကြီးခဏတစ်ချို့ကျောင်းထဲဝင်ပြီးတော့ဒီတော့ကိုရခဏဝင်လာတဲ့ပုဂ္ဂိုလ်ကြီးတွေအဲ့ဒါသင်္ဃာဝင်နေတဲ့အခါကျရင်သူ့လည်းကြည့်ရတယ်။ဘလူလာလာ အဲပြရတယ်မတိတိတိနဲ့အမြဲတမ်းသာတိရှိဝင်နေတော့ရောက်လာလို့ရှိရင်ပြရအခုအထင်အနိစ္စရထားတဲ့အကြောင်းတိုင်းမှာတော့ကတဲ့အထင်အနိစ္စရတဲ့ပုဂ္ဂိုလ်များကဆိုင်နေတဲ့ပြရစင်္ဃာတွေဘယ်တော့ပဲရှိပြီတဲ့အဲ့ဒါတွေသိဖို့မလိုပါဘူးအဲတပါးကြီးတပါးလည်းဆိုင်တာနှစ်ပါးကြီးနှစ်ပါးငါးပါးကြီးငါးပါးဆိုင်ဆယ်ပါးကြီးဆယ်ပါးသာဆိုင်တဲ့အနိစ္စရတဲ့ပုဂ္ဂိုလ်တွေကဆိုင်တယ် ဆိုရမယ်သံဃာလူများသံဃာလူများသင်္ကန်းများသုခာရဖြစ်သည်ဉာဏ်ဤတဲ့သူဟာဆိုဉာဏ်ဉာဏ်ကြတဲ့ပုဂ္ဂိုလ်အားသာဖြစ်သည်လို့ဆိုတယ်ဒါကတော့သူပုဂ္ဂိုလ်ဘာလို့ဆိုလဲအဲ့ဒါကတော့ကိုကျိုးကိုကျိုးမြဲတာညတာပါလား ညာတန်ခါကြီးဆိုင်ရာတို့ကကောင်းနေတာမဟုတ်လားပဲနဲ့သူကျိုးအဲဒီကျင်းတဲ့ပုဂ္ဂိုလ်သူကြီးတဲ့ပုဂ္ဂိုလ်ကြီးရဲ့ဆိုတော့အဲဉာဏ်ပြဘူးလို့အောင်းနေတယ်အောင်းနေဒါကဘုရားတော်ကယူကြည့်တယ်ဘုရားတော်ကမာဝတိကြီးနဲ့မြတ်စွာဘုရားဝါဆိုတဲ့ဆိုလို့ရှိတယ်ဝါကျွတ်တဲ့ခါကလာကြတော့ဘုရားမှုမကြတာပဲဟောတယ်က900လောက်1000လောက်ရှိနေတယ်လို့ဝါကျွတ်တဲ့ခါကျ1300လောက်ရှိနေအဲဒီတော့ ဒါတူကနေပြီးသံဃာကိုသူသိခြင်းနဲ့သံဃာသံဃာသဒီမှာဆိုတိုင်းကသိခြင်းနဲ့ဆိုတိုင်းကသိရောတိုင်းကဒီလိုရှင်အဲ့ဒီရှင်ကနေအာဂန္တုရောက်လာတဲ့ပုဂ္ဂိုလ်ရောကိုင်းဝေရတယ်ပထမကသင်္ကန်းအဲဝါစုတဲ့သင်္ကန်း900လောက်ယူရပြီးတော့ဒီဥစ္စာနောက်ထပ်က900မက1000 2000တိုးလာလို့ရှိရင်အဲဓမ္မပုဂ္ဂိုလ်တွေလည်းကောင်းကောင်းများနောက်ပုဂ္ဂိုလ်တွေလည်းကောင်းကောင်းများဆွဲလို့ဘူးလို့ရှိလို့မရဘူး အနေနဲ့အများကြီးရှိပါတယ်အဲဒါပြီးတော့အရေးကြီးတာကလည်းပဲတခြားလာတဲ့ပုဂ္ဂိုလ်ကတော့ဒုက္ခတာနဲ့ဒီရှိတာဓမ္မသူကြီးသားသူမှာလာလာပါတယ်ရပြီးသားဖြစ်မှာပဲဒီဉာဏ်ဌာနနေတဲ့ပုဂ္ဂိုလ်ကတော့ဒီရတ္တဓမ္မနဲ့သူသားလို့ရမှာပြီးတော့ဒီရတ္တဓမ္မတွေကဒီလိုကလာလာမြတ်သင်္ဃာတွေအကုန်လုံးကိုးရမယ်ဆိုရင်ဒီမှာမြင်နေတဲ့ပုဂ္ဂိုလ်တွေရတယ်မလားမရဘူးဟောအဲ့လိုဖြစ်မှာဒါကြောင့်မို့အရေးကြီးတော့ဒါကလည်းမြတ်စွာဘုရား ဘာကြီးကဒီကတည်းကလည်းသူ့ဘာသာသိတဲ့ဘာကြီးကသူ့ဘာသာမဟုတ်ဘူးမသူပဲနဲ့အဲဒီတောင်းလိုက်တဲ့မှာဖြစ်ပေါ်လာတဲ့မိုင်းကငငါမှုတွေများကြဒီနဲ့ဆိုင်နေတယ်။ဉာဏ်ဘာပြန်နေမှုသလို့သူသင်္ကားတွေကြားနေတယ်ဆိုတာမိုင်းကသင်္ကားတွေ။အဲဒီသင်္ကားလည်းပဲဉာဏ်သင်္ကားတဲ့ပုဂ္ဂိုလ်တွေကဆိုင်နေတယ်။အဲဒီကြောင့်လည်းတဲ့ကသိသင်္ကားသူ့ပြေတော့တယ်။အဘိယတကာကာရယ အဲလဲလဲပလဲလို့လို့သင်္ဃာအဝတ်သင်္ဃာပြည့်လာရင်အဲဒီသင်္ဃာနဲ့တိုင်ကြပြည့်လာအဲဒီသင်္ဃာကလည်းအဲဒီဉာဏ်ကြီးရတဲ့ပုဂ္ဂိုလ်တွေတိုင်အဲဒီလိုပါပဲအဲသုံးလနဲ့ကိုယ်နဲ့သုံးလကသင်္ဃာနဲ့လဲလိုက်တယ်ဆိုလို့ရှိရင်လည်းအဲဒီသင်္ဃာနဲ့တိုင်ကြပြည့်လာဉာဏ်ကြီးရတဲ့ပုဂ္ဂိုလ်တွေတိုင်ဆိုပြီးတော့ပြည့်ရတယ်အဲဒီတော့တရားများမှာတော့ဘယ်ကျိုးရှိရင်ကိုယ်ကြည့်စီများပြီးတော့ယူသွားခြင်းပါပြီတဲ့ဒါတော့သင်ရှင်းပါလား ဒါလိုက်တဲ့တိုင်းကလာလာပါတယ်အနိမ့်ရှိတဲ့ပုဂ္ဂိုလ်အနိမ့်ရတဲ့ပုဂ္ဂိုလ်တွေကရတယ်ဆိုလိုပဲဒီမှာလည်းကိုယ်ပြည့်စုံတဲ့သူတော်ဘာနဲ့မဆိုင်ဘူးကိုယ်နဲ့ကဆိုင်ရဲ့ဒါယူကြည့်တာလည်းကိုယ်ပြည့်စုံများသူတော်ဘာသူတော်ဘာသူသွားခြင်းပါလိအဲဒါပဲမျိုးစုံဒီနေရာကြီးတော့ဆင်းရဲဒုက္ခရောက်တယ်မွန်းကြတယ်အဲ သူသူသူသူမှလည်းမိတို့ပဲရမြဲကျုံးငန်းပြီးဆိုတာတွေပဲအဲသူသူမှလည်းပဲသံဃာတော်များယူငါးပါးရတယ်လို့ပဲအနုလောမယူငါးပါးရပြီဟာပြီးတော့ဒီနေ့ကကျိုးများစွာရောစွာရနိုင်ပြီဇာကဘယ်ကစကြံကလာတာတော့ဥဒ္ဒနုလောမပဲဆက်စွာပြောတော်မူတဲ့အရင်အနုပင်ဒီလောမတရားပဲလို့ဆိုပါတယ်အဲဒါဥဒ္ဒနုလောမ အာရယသရာဆိုတော့ကာမအတူပဲတော့ကာမအကျိုးများလည်းရနိုင်ပြီသင်္ကန်းပြီးလို့ရှိရင်သင်္ကန်းအလူဒါနရဲ့အကျိုးတွေဒါလည်းရတာပါပဲသင်္ကန်းလို့လို့ရှိရင်သင်္ကန်းရဲ့အကျိုးတွေဒီတန်အုံနာအတိခံဒီစရည်ဖြင့်ဒီဒီစရည်ရဲ့ဘုရားအံတယ်ရေကိုသင်္ကန်းကဆောက်တတ်တဲ့အတွက်အဲသင်္ကန်းလူတဲ့ပုဂ္ဂိုလ်မှာဘုရားအံတယ်ကြောက်ကြောက်သိနေတော့ကျိုး င်္ဂါလူလို့ရှိရင်သင်္ဂါလူတဲ့အတွက်အယုတ်ရှင်းလှပါခြင်းမျိုးတော့အကျိုးအဲဘုရားတော်ဝဏ္ဏရောဟောတိဝဏ္ဏရောဟောတိဘုရားတော်ဘုရားတော်အဝတ်ထဲကိုပြုသောပုဂ္ဂိုလ်ဝဏ္ဏရောအစင်းကိုပြုပြီးဒီဟောတိကြီးအစင်းကိုပြုပြီးအဝတ်သင်္ဂါဝိယုံသားမှယဟန်ဒီဘုရားကုံကိုဆောက်သင်္ဂါမယုံမဲနဲ့ကိုတော်ကြီး သင်တော်တဲ့ဟာတစ်ခုခုဝတ်နေလို့ရှိရင်အဲယဟမသူတွေမှာတော့ဒီအိုးဝတ်သွားဒီမမှာပဲဒီကြောက်သွားမှာပဲရက်တဲ့သင်သွားလို့ရှိရင်ဘယ်သူမှသူယူစီသေးမှာမဟုတ်ဘူးဘယ်သူမှလည်းဆုံးတော့လည်းဒီမှာမဟုတ်ဒီကြောက်ပဲတို့အောင်မလားအော်သင်္ဃာယုံသွားလို့ရှိရင်တော့ကိုယ်တော်ပဲညာတော်ပဲကြွလာတဲ့ဆိုတာပြည့်တဲ့ပုဂ္ဂိုလ်ရဲ့ဒီလိုပြည့်တဲ့လမ်းပေါ်ပြီးတဲ့အဲအိမ်မှာသွန်ကြည့်လို့ရှိရင်သွန်နေပါလေလောင်းနေပြီးတဲ့အဲဒီလိုကျိုးတွေ များကြီးရပါတယ်အဲဒါသင်္ကန်းသင်္ကန်းတူတဲ့အတွက်ယဟန်တော်မှာယဟန်သမဏပါရုပ္ပဆိုတဲ့အသင်းကုန်ပြည့်စုံတယ်လို့ပဲအဲဒီပုဂ္ဂိုလ်မှာလည်းအသင်းတွေပြည့်စုံနိုင်တယ်အသင်းတွေဟောများစွာတကယ် ဘိုးမပါပဲတောင်းမှလာပါတင်နေတဲ့အကျိုးတွေပြောရတယ်ရနိုင်တယ်သူစဉ်းစားပါအင်းကြီးကြီးရဲ့အကျိုးတွေရနိုင်ပြီစသည်ဖြင့်ပေါ်တယ်။ပါမန်အကျိုးတွေရတယ်လို့ပဲဒီဒီမင်းသားသူတဲ့အတွက်ကျိုးတွေကြားနိုင်လာတယ်တဲ့ဒီ၅ပါးတွေမပြီးပါဘူးလို့ဆိုလိုပါတယ်။ကာမန်ကျိုးလည်းများစွာပဲရမြဲရနိုင်တာရိုးရိုးကျိုးတွေကရတယ်။ ကာမကျိုးလည်းများစွာပဲရမြဲရနိုင်ဒါရင်လားဆိုတော့ဘုရားနိဗ္ဗာန်ကြီးတာမျိုးသူတို့ရှိရင်ပြင်းရင်နိဗ္ဗာန်ကိုလည်းရနိုင်တယ်အဲဒီလိုကြည့်လို့ရပါတယ်ဆိုလို့ပြောရမယ်ကာမကျိုးလည်းများစွာပဲရမြဲရနိုင်သည်နိဗ္ဗာန်ကိုလည်းသစ္စာမိအပြည့်ရနိုင်သည် လို့ရတယ်။နိဗ္ဗာန်ကိုလည်းလူကျင်ရတယ်။ဉာဏ်ရောက်ယူသားများဆိုလို့ရှိရင်တဲ့နောက်ဆုံးဘဝဉာဏ်နာပြင်းတဲ့ဘဝမှာအေးဝိခုဉာဏ်လည်းပြနိုင်တယ်။မြေကြီးများဆိုလို့ရှိရင်ပြင်းတယ်။ဒီကိုယ်တော်ရောတန်တဲ့မဟာလာတာသင်္ကာမျိုးကိုလည်းရနိုင်တယ်ဒီကျင်ခါတော့ပြောကြပြီ။ဒီကိုယ်တော်တော်တာနဲ့ခါတော်ရမှာတော့ဒီကျင်အဝတ်တွေ ကိုယ်တော်ကိုသုံးဆောင်လို့ရနိုင်ပြီအကုန်နာနာကျိုးများစွာသူလှဘူးလို့ဒီဒေနာနာဘုရားဓမ္မတရားနဲ့ဘုန်းကြီးတရားဟောတာဒီတော့ဟောနေဆရာလည်းကျမ်းနာဘူးလားပါပြီအခုတခါလည်းထားပြီးတော့လူရတယ်တဲ့ပြီးတော့ဒီလိုကျိုးများတဲ့သတင်းလူထလူရတာဝန်တော်ကြီးကကောင်းတယ်သူရတာကိန္ဒနာဘုရားစွာလူလာဘူးလေလူလာဘူး တကားသူရတာဝန္တာဝယ်ကောင်းပြီဒီကြစင်းကဒီကြဝန္တာကြကောင်းတယ်သူကကိုတူရဲတပိစုံမယ်ဆိုလို့ရှိရင်အခုတော့ခန်းခန်းနာကြီးကြီးကိုမနိုင်ဘူးကိုများစုပြီးတော့ဒီလိုတပိစုံနာကိုဒီလိုဆိုရင်ပြီးပါတဲ့ညာစုပြီးတော့အဲဒီဒီသက်သာသာလာမှာလည်းအင်းဒီလိုမျိုး မကြည့်တဲ့တပေါင်းနဲ့ဒီကကောင်းပါတယ်ဒီရင်ဒီရင်ဆွဲဆွဲပြီးတော့အဲဒီလိုဆိုတာကဒါမှမဟုတ်သူကစောစောကြီးကသူကလည်းမှတ်တယ်ဒါကြောင့်ဝါကျင်းလာတယ်သူဒီကလည်းသင်္ကန်းနေပါမရဘူးဒါပါတော့ပါပြတို့ဒီကတခိန်ရက်ပြတာတခိန်ဒီလိုလိုလူကသင်္ခါရနဲ့မြောက်သေးဘူးတော့မတူပါဘူးဒီမှာအတိမ်လက်ခံတဲ့တရားတွေပြီးသွားပြီးအထာရမယ်ဒီအချိန်ကျမှသူရမယ်ဘုံမျိုးတို့ပြောရတယ် တင်ချစ်တွင်းရောက်လာတဲ့အခါလည်းပဲသူကလာလေးမှသင်္ကန်းနဲ့သင်္ကန်းနဲ့မြင်လို့ရှိရင်မြင်ရတဲ့ဘာသာပါသင်္ကန်းတို့ကြည့်ရတယ်ဒီတိုင်းဒီပါတာလည်းမကြည့်ဘူးအဲဒီကိုကတော့လည်းသက်သက်ပါပဲဆရာတော်အတွက်ဆိုတာပါပဲမြင့်ရှင်ကြောတာပါပဲဒီတိုင်းကြည့်လို့တတိယပါပြဆိုဝေဝေသွားလို့သွားမှတတိယတတိယကလေးရှိတယ်ဒီကလေးဒီသွားတယ်လို့ကဆိုတာ အဲတခုံမျိုးအတွင်းမှာလည်းတချို့ကသူကောင်းတယ်ဆိုပြီးလာသူကျင်ရတယ်အဲဒီလိုလည်းပဲသူသိဉာဏ်ကြတော့ခွန်ကြီးမှာသိဉာဏ်တခါလည်းသူသူကောင်းတခါလည်းသူရတယ်ဟိုဝါဇုမှာတော့ဒီအများကြီးဖြစ်ပါသေးတော့ဆိုရင်လည်းအဲဒီမှာလက်ခံပြီးတော့ဝါဇုကနာနေဒီခံရအဲ့ဒါတော့တောင်းတော်တော်အပြီးသားပဲလို့ဆိုနာကနာနဲ့ဆိုတော့ဒီရာမေဓမ္မတွေသူတို့ဖြစ်ပါသေးတယ်ဆိုပြီးတော့အဲ့ဒါတော့ဒီနေ့လက်ခံပါသိဉာဏ်တော့ အခုလိုလူရတဲ့ပေါင်းနဲ့ဒီလိုလုပ်ဆိုတော့ဒီလိုမလုပ်လို့ရှိရင်သူ့အားကယဉ်ကျနေအဲ့ဒီဟာကိုသင်ပြရမယ်ပြက်ခုလိုဒီလိုပေါင်းလို့ဝမ်းမြောက်ဝမ်းသာတယ်ပြောသိကောင်းတယ်ဒီတိကလူရတာဝမ်းသာဝယ်ကောင်းတယ်ဝမ်းသာတော့ဘာလို့အောင်လို့ဆိုဒီကဝိပဿနာတရားဟောတော့ဝိပထနာတွေကမပါလို့ရှိရင်ဆက်လိုက်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 arilegaglaaga ejii aimepụae aimepụ mụ ya daọwụ d na yaya na aya အဲသူပြီးတဲ့ခါကာလဝန်တာရင်ဝန်တာရင်ဟောဒီလက်ချက်တော့ကြတော့ဆရာဦးမဆိုတဲ့ကြတဲ့ဝန်တာလာတွေကပေါ်လာတယ်ဝန်တာလာအပြီးတာကြီးပဲဆိုတဲ့မှာတိုက်လေလေသုတ်လို့ကြာကြာဖြစ်ပြီးတော့ဖြစ်လာတာတော့ဝန်တာလာကသနတုံကျအဲ့ဒါကသဘောတရားကြီးဆက်လိုက်ဆက်လိုက်ဆက်လိုက်သဘောတရားဝန်တာရင်ဝန်တာအဲ့ဒါကိုသိကြည့်နေမှတ်မှတ်တော့ဟောတာကလည်းဖြစ်ပြီးကြောက်ဖြစ်ပြီးကြောက်နေစမမြဲတဲ့တရားပဲမမြဲတဲ့တရားဖြစ်ပြီးဖြစ်နေဆင်းရဲတယ် အဲသူသဘောတည်းသူသိပြနေတဲ့အနတ္တသုံးရတယ်တရားပဲမိစ္ဆာဒုက္ခအနတ္တဝန်တာတယ်ဝန်တာတယ်ဟောအရင်ဒီထဲမှာဝိပဿနာဖြစ်လာတယ်ဒါဝိပဿနာဖြစ်ပြီးကျုပ်ကုန်တယ်တို့ဒါနာကုသိုလ်ပြုတဲ့ကံဝိပဿနာအကြည့်လေးနဲ့လုပ်ကြတယ်ဘယ်လိုလဲအလူဝေပုဂ္ဂိုလ်လည်းပဲယုံနာနှစ်ပါးခန္ဓာ၅ပါးအနိစ္စဒုက္ခအနတ္တတရားဒီကံပုဂ္ဂိုလ်လည်းပဲယုံနာနှစ်ပါးခန္ဓာ၅ပါးအနိစ္စဒုက္ခအနတ္တတရား သူလည်းဝိသုကြီးရှိရလည်းရုပ်တရားအနိစ္စဒုက္ခအနတ္တတရားအဲဒီလိုဆိုပြီးတော့လက္ခဏာရေးလုံးဝတင်ပြီးတော့ရှိပါတယ်ဒီကကောင်းတယ်ဆိုပြီးဒီဘဝကြီးမှာအဲဒါကတော်တော်သိကျင်းတရားဟောလာတယ်မပါဘူးမပါဘုရားတော့အဲဒီစားတော့ဘောမကြောက်ဟောတယ်လို့လူရဲ့ပုဂ္ဂိုလ်ကခန္ဓာ၅ပါးယုံနာ၅ပါးဆိုတာကတော့သိပြီးတော့ရင်းမကြည့်ဘူး လူကံပုဂ္ဂိုလ်ယုံနာနဘာခန္ဓာ၅ပါးလို့အလုံးစုံလို့အဲ့ဒီတိုင်းယုံနာနဘာခန္ဓာ၅ပါးအနိစ္စဒုက္ခအနတ္တတကယ်သင်္ကလားမသင်္ကလားဒီပုဂ္ဂိုလ်ကလိုပါတယ်တကယ်သင်လို့ရှိရင်ပြီးလို့ကြကုန်မရှိတော့ဘူးဟာဒီလားရှိတဲ့ပုဂ္ဂိုလ်နဲ့ဒီလားမရှိတဲ့ပုဂ္ဂိုလ်မာနတူဒီလားရှိတဲ့ပုဂ္ဂိုလ်လည်းယုံနာနဘာခန္ဓာ၅ပါးအနိစ္စဒုက္ခအနတ္တဒီလားမရှိတဲ့ပုဂ္ဂိုလ်လည်းယုံနာနဘာခန္ဓာ၅ပါးအနိစ္စဒုက္ခအနတ္တယောက်ျားလည်းပဲ နိစ္စဒုက္ခအနတ္တပဲဉာဏ်နဲ့ပါပဲဝိမာလည်းဉာဏ်နဲ့ပါပဲနိစ္စဒုက္ခအနတ္တပဲဘာမှကြည့်ရွယ်ကုန်ပြီဟာရလည်းမရှိဘူးကြာယုံနာနှစ်ပါးနိစ္စဒုက္ခအနတ္တဆိုတာသံဃာဆိုတဲ့အာရုံပြုပြီးတော့ပြောရသံဃာမပါတော့ဘူးသံဃာဆိုတဲ့ကနိစ္စဒုက္ခအနတ္တဖြစ်ဉာဏ်နဲ့အာရုံပြုသက်သာကြောတော့ပြောတယ်မပါပါဘူးအခုလို့ဝန်တာတဲ့ခါကလာဝန်တာတဲ့စိတ်ကလေးရှိလာတော့ဒါကတော့ကောင်းပါလေဒါကတော့သိရကြည့်ရပါတယ်ဝန်တာတာရှိပြီးတော့ အကုန်ကရောက်ပြီးတော့လက်သေးရရှိလဲဘုရားတွေကမတွေ့ကြလားတရားအာရုံပြုရင်းအဲဒီဝမ်းမြောက်ဝမ်းသာတွေဒီဒီပါဝန်စားတွေရှိပြီးတော့ညာနာဖြစ်သွားတာပဲဒီလိုဟာတွေအများကြီးရှိပါတယ်အဲတော့နေရာမို့အဲဒါတွေဝမ်းသာတယ်ဝမ်းသာတယ်ဘုရားတွေကမတတ်ဖြစ်အောင်ရှိဖို့ယောဂီပုဂ္ဂိုလ်တွေပြောရှိတယ်ရှိကြနေတော့ဆိုတာနည်းနည်းထင်ပါတယ်ဆက်လက်လည်းဝန်သာလာတဲ့အခါကျရင်အဲ့ဒါလေးကိုစိုက်ပြီးဝန်သာတယ်ဝန်သာတယ်ဝန်သာတယ်ဆိုလို့ဝန်သာတယ်ဆိုလို့ဘုရားတွေကမတတ်ဒါလည်းသိနေတယ် မှန်ကောင်းတယ်အဲဒါကျောင်းကြီးလို့ရှိရင်သစ္စာအတွင်းမှာပဲအရိယာမေဖို့ပြင်နိဗ္ဗာန်ကိုရောက်ပြီးတော့သွားနိုင်တယ်အဲဒီလိုမရောက်တော့မှနောက်တစ်ချိန်ကျရင်ရောက်ဖို့အကြောင်းဖြစ်တယ်ဒါကြောင့်မို့ဟောတာရမှာသိရတာသုဝတိယမိသုပိပါကအမိစ္ဆဒုက္ခလည်းမြင်သုံးမရဟံပြင်းပြင်းနိဗ္ဗာန်ဆက်ရောက်သည်လို့ငါဆုံးပြီးဆုံးပြီးဆုံးပြီးဆက်ရတယ်ဒါလေးဆိုပြီးရပြီ ဝန္တာတိုင်းမှာဖြစ်ပြတာသူသာသိရမည်သောတိပါကအိဋ္ဌာဒုက္ခလည်းမြင်သည်သုံးရဟာသူမြင်ရာနိဗ္ဗာန်ဆက်ရောက်သည်သုံးပါး ကျေးဇူးတဲ့စိတ်ကြီးရတဲ့ဒီဒီလက်ကြီးရဗျာမျိုးမောင်ရဝနာနဲ့အခုကြည့်ရမယ်ဘာလို့လဲကျေးဇူးရတဲ့သင်္ချောတန်ခါတို့ကတိုင်းကဒါနာကိုကကျေးဇူးနဲ့သင်္ချောတော့ပို့ပြီးကျေးဇူးတော့အဲဒါကြောင့်ဒီနေ့အယံဝတ္ထုပစ္စည်းလူဝယ်များနဲ့တကွအခင်သင်္ကန်းကိုဒီလိုဒီလိုနဲ့တန်ခါအားလည်းတော့ပြီးတာပုဂ္ဂိုလ်များအားလည်းတော့ ဇမ္မာယီတဲ့အာယုံကြီးရဲ့ဇေတဒီဟာပြေဝေရမယ်ဇမ္မာတာရိပါဟုတ်

သံဃာကျောင်းဒီဘောကအတုံးဆောင်နေတယ်ငါတော့အဲရအဲဒီကဒီနေ့စပြီးတော့ဒီကနေ့ဆောက်ဆောက်မှုဆောက်ဆောင်နေတယ်ဆောက်ဆောင်နေရတယ်ဒီကသင်္ကြန်တို့ဤတော်တို့သည် တ်စွာဘုရားဤသစ္စေသောကာလမှာစ၍တင်းဝါလာจิตသောခန္ဓာจิตကျေတော်သူတော်ကောင်းတို့ဤသင်္ကန်းလူကမ်းကြတဲ့ခဲ့တော်ဘုရားတော်တို့ဤဤသစ္စေသောရှင်များက များစွာသင်္ကန်းသူရန်ရကြပါသည်ယခုနှစ်၌ယေယနေ့ဖို့၌သာသနာ့ဣဒ္ဓတွင်သင်္ကန်းသူရန်ဆက်တတ်ခြင်းသင်္ကန်းနာ သူပွဲသဘင်ကိုသူကျင်းပပါကုန်၏ဒီတော့သူကျင်းပရနိုင်ယနေ့နဲ့နဲ့အာယုန်တဲ့ကာလ၌သံဃာတော်အား၎င်းသောသူပုဂ္ဂိုလ်ပေါင်းသူတော်ကောင်းတို့အား၎င်းမွန်မြတ်သောမောဟင်္ဂါသံ ဆက်လက်ပွားခြင်းတို့ကိုဘုရားစွာသတ္တသူရံကိုယ်ငွေရောခဲ့ပါကုန်၏ဒီလိုကင်းကာလ၌သည်သံဃာတော်အား၎င်းယောဂီပုဂ္ဂိုလ်ပေါင်းသူတော်ကောင်းတို့အား၎င်းကြွရောက်လာတော့ိတ်တာပေါင်းအား၎င်း မုံမြတ်သောသံခဲဝဲဘောခြင်းသာဝေသောဝဲတို့ကိုဘုရေစွာဤတော်ရှိမွေဤတော်ပါလုံးဤတော်ရပြီလင်ယခုခါကာလ၌ရဏဘုံသုံးပါးနှင့်တကား ပါသီလကိုအောက်ကူရ၍တခုံနှင့်စသောမြေမောရဏတရားကိုဘုရားစွာသနာကြပြီလင်တကယ်နေရာယိမံဒီသင်္ကန်းကိုသာနာယိတနာယိအကုန်သင်ရလို့ငါ သာသုရမကုန်၏တထုံးအရာဖြစ်သောသင်္ကန်းတို့ကို၎င်းမင်းတို့ဘဝလတ်စကုတ်ေလတ်စကုတ်ကလုံးလက်နဲ့တန်တရားတော်စာအုပ်သတ်လို့ကို၎င်း ရွယ်ရင်းရှိသည့်တိုင်းသံဃာတော်အလကောင်ဒီရအပ်တော်ပညာတော်အလကောင်ဘုရားစွာသီလမကုန်၏ဘုမရပါသံဃာကြောင်း၌သိဘောကအသုံးဆောင်တွေ9000သော ငွေတို့ကိုသေသွန်းချ၍သာမာကောင်း၏ဒီကောင်းမှုပေါင်း၏သာတော်တရား၄ပါးတို့၏ဘုံညာဘုံကြောင့်ဖြစ်သောမဉ္ဇဏ်ဘုံညာနိဗ္ဗာန်ကိုသက်ဆောင်ပါစေတည်းဒီကောင်းမှုကြောင့်ကျွန်တော်တို့သည် သံတရေဝုဒညတော်မှာသာခတိသင်တို့ကြ၏သက်ရှိခြင်းနာခြင်းခြင်းကျမ်းမာခြင်းသံသာများခြင်းသရှိသောလူလားတောင်းနာသောလောကီလောကုတ္တရာကောင်းရုပ်သနာမင်္ဂလာပေါင်းတို့နှင့် သာသသိပြည့်စုံကြ၏သင်္ခါသိမ့်တော့၏ဘုညာရှိသောနိဗ္ဗာန်ချမ်းသာမြတ်သောဘုညာစွာရောက်ရပါလောကုန်၏ဘုရားဒီနေ့ကို၌သနုတ်တို့ပြုပါသော ဒါနာကုသိုလ်သီလကုသိုလ်သတိရောဒီကောင်းမှုပေါင်း၏အဖို့ပါကကိုအမှုရခတော်အား၎င်းဘုရားသမားတော်အား၎င်းကိုမျိုးတော်အား၎င်းဒီရနိုင်ရောက်ရှိနေတော်ပရိသတ်ပေါင်းအား၎င်းသမုဒ္ဒောဤ ကိုစောင်းနာအိမ်စောင်းနာမြို့စောင်းနာနိဒာစောင်းနာသာသနာတော်စောင်းနာလောကဝဆံကြသောနာရာမင်းဓမ္မမင်းသတိတော်နာပေါင်းတော်အလကားသိဥစွာသိတခြင်း မှစ၍သုံးဆုံးသောဘဝပေါင်းတို့၏ညရာကြ၏